သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1386ခုနှစ်အစုံလာပြည့်ကျော်ရှိရေခရစ်နှစ်2014ခုနှစ်မေလ21ရက်ဗုဒ္ဓဟူးနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီ County သံဃေပရိယာစီတီဒေါက်တာဥမောင်မောင်ဒေါ်မေယုတမီမချုသင်းမောင်မိသားစုများရဲ့ဓမ္မစက္ခုဓမ္မယုံတော်ကြီးအတွင်းမှာရန်ကုန်မြို့ရှင်မင်းဝန်သာသနာရိပ်သာဆရာတော်ဘုရားဤဒုတိယအကြိမ်မြောက်6ရက်တရားစခန်းဖွင့်ပွဲဒီတရားစခန်းပွဲမှာ ဘုန်းကြီးအနေနဲ့ဓမ္မဒါနတရားလူပေးလူမာကတတိပဌာနသုတ်တန်တရားတော်ဖြစ်ပါတယ်ဒီတတိပဌာနသုတ်တန်တရားတော်ကိုပဲမူထားပြီးတော့ဘုန်းကြီးတို့တရားနာပိဋကများနဲ့တင့်လျော်တဲ့တရားအထုယောဂီသူတော်စင်များနဲ့တင့်လျော်တဲ့အပိုင်းလေးတွေကိုပဲကောင်းနှုတ်ကောင်းနှုတ်ပြီးတော့ဟောကြားပေးသွားမှာဖြစ်ပါတယ် ဒီတတိပဋ္ဌာန်တရားတော်ကြီးကိုလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာကုရုတိုင်ကမ္မတတ္တမဆိုတဲ့ဏိကုံးရွာကြီးမှာမြတ်စွာဘုရားဟောကြားပြီးတော့ဒီတတိပဋ္ဌာန်တရားကြီးအားထုတ်တဲ့ပုဂ္ဂိုလ်တွေကို ရနိုင်တဲ့အကျိုးတရားတွေကိုကြင်ညာပြီးတော့ကြွေးကြော်တော်မူခဲ့တယ်။တတိပဋ္ဌာန်ကိုကြွေးကြော်တော်မူခဲ့တတိပဋ္ဌာန်တရားတွေ။အဲ့ဒီအချိန်ခါကာလတုန်းကဂိုင်းအသီးသီးတွေဆိုတာအများကြီးပဲလေ။အဲ့ဒီမှာဂိုင်းအသီးသီးများတော့သူတရားကိုတရားအဲ့ဒီလိုပဲမိမိတို့ကြင်ညာပြီးတော့ကြွေးကြော်ဟောနေကြတာဖြစ်ပါတယ်။အခုတော့ အခုဘုန်းကြီးတို့ဒီမှာရှိကြတဲ့ကုမ္ပဏီကြီးတွေမိမိတို့ကုမ္ပဏီကထုတ်လုပ်တဲ့ပစ္စည်းတွေကိုပထမကြော်ညာပြီးတော့ကြီးညာတယ်လို့ပေါ့ကြွေးကြော်တယ်လို့ပေါ့ဆန်ဆန်ကုမ္ပဏီကလည်းပဲဆန်ဆန်ပစ္စည်းဟာဘယ်လိုကောင်းမွန်နေဆိုတာကိုကြီးညာပြီးတော့ကြွေးကြော်တယ်အိမ်ဘက်ကုမ္ပဏီကလည်းအိမ်ဘက် အဲ့ဒီလိုပဲဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲအဲ့ဒီလိုဂိုင်းအသီးသီးတွေညောင်များစွာရှိတဲ့အထက်ကတရားအမျိုးမျိုးတွေတဲကနေပြီးတော့ဘုရားရှင်ကိုရောမြတ်ကြီးဟာအာလုံးတတ္တဝဝိနည်းများအတွက်ဒီတတိပဌာနာသုတ်တံတရားတော်ကြီးကိုဟောကြားပါတယ်အဲ့ဒီဟောကြားတဲ့အခါမှာဒီတတိပဌာန်တရားတော်ကြီးမဟောကြားမိမှာတရားကြီးညာခြင်းဆိုပြီးတော့အခု ဒီတရားတော်ကိုကြွေးကြော်တော်မူခဲ့ပါဧကယနောယံဘေခွေမေကောတတနံဝိတုဒ္ဓိယသောကပိတိဝနံသမတိကမာယဒုက္ခဒေါမနတာနံအထင်ကမာယညာယတာတိကမာယနိဗ္ဗာနတာသစ္စိကရိယာယယရိတံသတ္တာရောတတိပဌာနာဘေခဝေယံတော်မြတ်ဥချေသားတို့ဇတ္တတော်၄ပါးဂုံသော ယေဤမေတတိပဒံအကျင့်တတိပဒံတရားတို့သည်တန်တိရှိကုန်၏အယံဆွဲမြဲသောမှရမှုတတိဆွဲမြဲမှုတတိပဒံဟုသောအကျင့်လန်းသည်တတနံဖယံပစ္စည်းကဗုဒ္ဓအရိယတာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုဒ္ဓိယစိတ်ငြိခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတခုတည်းသောလံတကြောင်းတည်းသောလံဖြစ်ပါ၏ တောကပရိဒေဝနာဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝရုကိုတမတိကမယလွန်မြောက်စေခြင်းကဧကယနောမေကောတကုတိတောလံတကြောင်းတိတောလံဖြစ်ပါ၏ဒုက္ခဒေါမနတနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတရုကိုအထေကမယချုပ်ငြိမ်ကွယ်ပြောက်စေခြင်းက ဧကယနောမေကောတခုရီတောလံတကြောင်ဒီတောလံဖြစ်ပါ၏ညာယတာအဓိကမယာရိယမေကုယာခြင်းငါနိဗ္ဗာနတာသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းငါဧကယနောမေကောတခုဒီတောလံတကြောင်ဒီတောလံဖြစ်ပါ၏တတိမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာ မိမိဟောကြားတဲ့တတိပဋ္ဌာန်တရားကိုကျင့်ကြံပွားများ အားထုတ်ကြတဲ့ပုဂ္ဂိုလ်များရနိုင်တဲ့အကျိုးတရားတွေကို ပထမကြီးညာပြီးတော့ကြွေးကြော်ပြီးတော့မြတ်စွာဘုရားဟောကြားခဲ့တယ်။ဒီတတိပဋ္ဌာန်ကိုကြွေးကြော်ခဲ့တာမြတ်စွာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကကုရုတိုင်ကမ္မတတ္တမဆိုတဲ့ဏိကုံးရွာကြီးမှာ အခုဘုန်းကြီးတို့ အိန္ဒိယနိုင်ငံဒေလီမြို့ရဲ့အနီးမှာရှိပါအဲဒီမှာကုရုတိုင်ကာမတတ္တမဏိကုံရွာကြီးမှာမြတ်စွာဘုရားဒီတတိပဌာနာသုတ်တန်ကြီးကိုစပြီးတော့ဟောကြားတယ်။ဘာကြောင့်ဟောကြားလဲဆိုတော့အဲဒီကုရုတိုင်မှာကယာတိဥရုမိုးလီဝတ္တအင်မတန်မှကောင်းမွန်မှန်ကန်နေကောင်းမွန်မှန်ကန်တဲ့အတွက်ဆံရည်စပါပေါ်များတယ်။ ရာသီဥတုကောင်းမွန်တဲ့အတွက်အာလုံးအဲ့ဒီမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာကိုယ်စိတ်နှစ်ပါးခန့်ကြမ်းကြတယ်ကြမ်းမာကြတယ်အဲ့ဒီရာသီဥတုကလည်းကောင်းမွန်ကျမ်းမာရေးကလည်းကောင်းမွန်ဆာရေးစပါပေါ်များအလုံးစီးပွားရေးလုပ်ငန်းကိန်းကန်းတွေအလုံးအဆင်ပြေတော့စိတ်တွေဟာကြည်လင်ကြတယ်စီးပွားရေးလုပ်ငန်းအဆင်မပြေတဲ့နေရာမျိုးသွားပြီးဟောစိတ်တွေမကြည်မလင်ဟောရင်ဘယ်တိတရားတွေ သူတို့ရဲ့တန်တန်သူတို့ရဲ့ဉာဏ်ထဲမှာဘယ်လိုရောက်ပါမလဲအဲတော့စိတ်တွေကလည်းကြည်လင်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီတိုင်းမှာရှိကြတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားစပြီးတော့ဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုဟောကြားတော်မယ့်အခါမှာမဟောကြားခင်မှာဒီတတိပဋ္ဌာန်တရားအထုတ်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးတရားတွေကိုတခါနဲ့ကြီးညာကြွေးကြော်ပြီးတော့မြတ်စွာဘုရားဟောတော်မူခဲ့ပါတယ်။အဲဒီလို ရသော်ဘုရားရှင်ဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကဒီတတိပဌာနာသုတ်တံဒေသနာတော်ကြီးကိုကြွေးကြော်ပြီးဟောကြားခဲ့တယ်လို့ဘုန်းကြီးတို့ရဲ့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးဟာလည်းပဲလွန်ခဲ့တဲ့နှစ်ပေါင်း1300ပြည့်တဘူတွင်လာတဲ့မှာစကိုင်းတိုင်းဒေသကြီးရွှေဘုံမြို့နယ်စိတ်ခွန်ကြီးပါဆိုတဲ့ဏိကုံရွာကြီးပါစိတ်ခွန်ရွာကြီးဟာလည်းအင်ကြီးပေါင်း2000ဝန်းကျင်ရှိတဲ့ရွာကြီးဖြစ်ပါတယ် အဲ့ဒီရွာကြီးမှာအားလုံးဆေးရုံဈေးရေကင်းစတဲ့အားလုံးဟာပြည့်ပြည့်စုံစုံမြို့အင်္ဂါရက်နဲ့ညီညွတ်အောင်ထားပေးပါတယ်။အဲ့ဒီစိတ်ကွန်ကြေးရွာကြီးမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာအားလုံးတောင်းတူလေသမားနဲ့ရက်ကံလုတ်သားတွေဖြစ်ကြပါတယ်။ချမ်းသာကြွယ်ဝကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။အဲ့ဒီရွာကြီးမှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကမွေးဖွားလို့ မိမိကိုယ်တိုင်ဒီတရားတွေရှာလို့တရားတွေကိုယ်တိုင်ပြည့်စုံလာတဲ့အခါမှာအဲဒီစိတ်ခွန်ကြီးပါကိုပြန်ပြီးတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာဒီတတိပဋ္ဌာနာသုတ္တံဒေသနာတော်ကြီးကိုကျွေးကြော်ပြီးတော့ဟောကြားခဲ့တာအခုဆိုရင် နှစ်ပေါင်း85နှစ်ရှိသွားပြီဘယ်နှစ်နှစ်ရှိသွားလဲ1300ပြည့်နှစ်ကဟောခဲ့တာဆိုတော့အခု1385နှစ်အခု6ထဲရောက်သွားပြီ ကျော်သွားပြီပေါ့85နှစ်တပူရဲလကအဲ့ဒီမှာ85နှစ်ပြည့်ယေရှုရှင်မဟာစီဆရာတော်ဘုရားကြီးတတိပဋ္ဌာန်တရားကိုစတင်ဟောကြားတော်မူတဲ့နေ့ဆိုပြီးတော့တပူရဲလမှာစင်ရတုပွဲကြီးဆင်ရင်ကျင်းပခဲ့ပါတယ်ကြီးကျယ်ခမ်းနားနိုင်အဲ့ဒီဒီတတိပဋ္ဌာန်တရားတော်ကြီးကိုယေရှုတော်ရှင်မဟာစီဆရာတော်ဘုရားကြီးဟာလက်ဆုပ်လက်ကင်မိမိကိုယ်တိုင်လဲအားထုတ် အဲဒီလိုကိုယ်တိုင်လည်းအထုတ်ပြီးကိုယ်တိုင်တွေ့သိတဲ့တရားတွေကိုအားလုံးပရိသတ်များအားလုံးဗုဒ္ဓဘာသာဝင်များအားလုံးသောပုဂ္ဂိုလ်တွေဒီတရားအရသာတွေကိုယ်တိုင်ခံစားနိုင်ပါစေဆိုတဲ့အနေအချင်းဟောကြားခဲ့တာ85နှစ်ကျော်ခဲ့ပြီအဲတော့ဒီတတိပဋ္ဌာန်ကိုဘုန်းကြီးတို့ဒီမှာတမိုင်းစဉ်လေးကိုဘုန်းကြီးပြောပြခြင်းပါတယ်ဒီတမိုင်းစဉ်လေးဟာလည်းပဲ အခမ်းအနားတစ်ခုမှာပေါ့ပฏิပတ်တိဆိုင်ရာစီဝဝေကြီးခမ်းအနားတစ်ခုမှာပြည်ပနိုင်ငံသားတဦးကနေပြီးတော့မြန်မာနိုင်ငံမှာတရားတွေနိလန်ပေါင်းစုံ ရှိတဲ့အကြောင်းသူလေ့လာထားတဲ့အကြောင်းသူပြောပါတယ်ဒါပေမဲ့တမိုင်းစဉ်အစဉ်အလာခိုင်မာဖို့အရေးကြီးတယ်သူကပြောတယ်အစဉ်အလာကြီးမားဖို့အရေးကြီးတယ်ခွန်ကြီးတို့က အလုပ်လုပ်တော့မယ်ဆိုရင်တောင်မှမိမိတို့ကြည့်ပေါ့ဒီကုမ္ပဏီကြီးဟာခိုင်မာသလားအစင်လာရောဘယ်လိုရှိလဲဆိုတာဒါလေ့လာကြမခိုင်မာတဲ့ကုမ္ပဏီမှာသွားလုပ်လို့ရင်မကြခင်လို့ပြုတ်သွားမှာပေါ့အဲ့ဒီလိုပဲတရားကိုမိမိတို့လေ့လာလိုက်စားတော့မယ်ဆိုရင် သူ့ရဲ့တမိုင်းစဉ်လေးကိုပြန်ပြီးလေ့လာဖို့လိုပါတယ်အဲ့ဒီနိုင်ငံသားကသူကအဲ့ဒီတမိုင်းစဉ်ကိုဒီတတိပဌာနာသုတ်တာကြီးသုတ်တန်ဒေသနာတော်ကြီးကို စပြီးတော့ဟောကြားတော်မူခဲ့တဲ့မြတ်စွာဘုရားသူတမိုင်းစဉ်ကိုပြောတယ်အကုန်လုံးဒီမှာဇရာနဲ့ချပြတယ်သူကအဲ့ဒီမှာမြတ်စွာဘုရားကနေပြီးတော့မြတ်စွာဘုရားရှင်ရဲ့လက်ဝဲရလက်ရရဖြစ်တဲ့ဥမာရှင်သာရိပုတ္တရာရှင်မမောကလန်ဒီမထေနှစ်ပါးကိုတခါလေးပြလိုက်တယ်အဲ့ဒီမထေနှစ်ပါးရဲ့အောက်ကနေပြီးတော့မှတခါလေးဒီမထေများရဲ့တပည့်အစဉ်ဆက်ကိုတခါလေးပြတယ် ဒီတတိပဌာနာသုတ်တန်ကြီးကိုဟောကြားပြီးတော့ကျင့်ပွားအထုတ်လာခဲ့တဲ့ပုဂ္ဂိုလ်တွေအဲ့ဒီကနေပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားတက်တော်ထင်ရှားရှိတဲ့အချိန်မြတ်စွာဘုရားနောက်ဆုံးမရှိတော့တဲ့အချိန်ကျတော့အိန္ဒိယနိုင်ငံတိရိဓမ္မသောကမင်းကြီးရဲ့လက်ထက်မှာရှင်မမောဂလိပုဒ္ဒဒိတ်တာမထေဆိုတာထင်ရှားခဲ့အဲ့ဒီစင်းဆက်လာတာရှင်မမောဂလိပုဒ္ဒဒိတ်တာမထေထံကိုရောက်လာတယ် အဲ့ဒီရှင်မမောဂလိဗုဒ္ဓဒိဋ္ဌမထေရကနေပြီးတော့အတောကမင်းကြီးနဲ့အတူတွဲပြီးတော့ဗုဒ္ဓမြတ်စွာသာသနာတော်ကြီးပြန်ပွားအောင်ဆိုပြီးတော့ကိုတိုင်ကိုဌာနသာသနာပြုစေလွတ်တယ်။အဲ့ဒီကိုတိုင်ကိုဌာနသာသနာပြုစေလွတ်တဲ့အထက်မှာဘုန်းကြီးတို့မြန်မာနိုင်ငံပါပါလေ။တထုံမြို့ဗာမြို့လေ။တထုံဟာဘုန်းကြီးတို့မြန်မာနိုင်ငံမှာသာသနာစရောက်တဲ့နေရာဖြစ်ပါတယ် အဲ့ဒီမှာတထုံမြို့ကိုတိုင်းကိုဌာနသာသနာပြုစေလွတ်လိုက်တဲ့အခါမှာမြန်မာနိုင်ငံတထုံမြို့ကို ရောက်လာတဲ့မထေရများရှင်သောနာနဲ့ရှင်ဥဒ္ဒရာဆိုတဲ့မထေရနှစ်ပါးအဲ့ဒီတတိပဋ္ဌာန်တရားတော်ဟာဒီနှစ်ပါးထံမှာဆင်းသက်လာပါတယ်အဲ့ဒီရှင်ဥဒ္ဒရာနဲ့ရှင်သောနာဆိုတဲ့မထေရနှစ်ပါးရဲ့ထံကနေပြီးတော့ဒီနှစ်ပါးရဲ့တပည့်ဖြစ်တဲ့ရှင်အရဟံပဲပုဂ္ဂိုလ်လေ အဲ့ဒီမှာရှင်ဥရှင်အရဟံဒီကိုဆင်းသက်ပြီးတော့ရှင်အရဟံမထေရမြတ်ကပကံဆိုတဲ့နေပြည်တော်ကိုသွားပြီးသာသနာပြုတယ်။တတိပဒံဒေသနာတော်ဆင်းသက်လာပုံလေးကြည့်အစင်းစင်းဒီပုဂ္ဂိုလ်တွေဟာအလုံးယဟနာပုဂ္ဂိုလ်တွေကြီးတယ်။အဲ့ဒီမှာရှင်အရဟံမထေရမြတ်ဆံရောက်သွားတယ်။အဲ့ဒီပကံနေပြည်တော်ကြီးကိုဒီမှာတတိပဒံဒေသနာတော်ပြန့်သွားတယ်။ဒီတတိပဒံတရားတော်ဟာအဲ့ဒီပကံရှင်အရဟံကနေပြီးတော့ဘယ်ကိုရောက်လာလဲဆိုတော့ အညာဆန်ပြီးတော့မန္တလေးနေပြီးတော့ရောက်လာတယ်အဲ့ဒီမှာမန္တလေးနေပြီးတော့ရောက်တဲ့အခါကျတော့မန္တလေးရဲ့တစ်ဖက်ကမ်းမှာရှိတဲ့မင်းကွန်းဘက်မှာနမောဆိုတဲ့ဆရာတော်ရှိတယ်နောက်ပြီးတော့ဘုန်းကြီးတို့ရွှေဘုံမြို့ဒီစိတ်ခွန်ရွာကြီးရဲ့မာစီဆရာတော်ဘုရားကြီးရဲ့ဖွားရဇာတိနဲ့ကတ်ရဲ့စိတ်ခွန်ရွာနဲ့ကတ်ရဲ့တီလုံးရွာမှာရှိတဲ့တီလုံးဆရာတော်ဆိုတာရှိတယ်ဆရာတော်နှစ်ပါးဘယ်နှပါးလဲနှစ်ပါး အဲ့ဒီဆရာတော်နှစ်ပန်းမှာသူတို့ရဲ့အစဉ်လာတွေကိုပရိယတ်တိပဲဆရာတော်တွေမှာသင်ကြားလာခဲ့တယ်ဆိုတာတွေလည်းပဲပြပါတယ်အဲ့ဒီကနေပြီးတော့ဒီဆရာတော်နှစ်ပန်းဟာပရိယတ်တိပြည့်စုံတဲ့အခါကျတော့နမောဆရာတော်ကတော့ပฏิပတ်ဖက်ကိုဇောင်းပေးပြီးတော့ဒီတတိပဋ္ဌာန်အကျင့်တရားတွေကိုပဲချင့်ကြံပွားများအထုတ်တယ် တီးလုံးဆရာတော်ကတော့ပရိယတ်တိဘက်မှာဇာပေတင် जा ပို့ချတဲ့ဘက်မှာပဲအတန်ပြီးတော့ဇာပေပို့ချတယ်ဒီတငယ်ချင်းနှစ်ပါးအကြောင်းအားလျော်စွာတခါတရံနမောဆရာတော်ကကြွလာတခါတရံတီးလုံးဆရာတော်ကကြွမိမိတို့ဇာပေနဲ့ဆက်လို့မရှင်းလင်းတာလေးတွေဆွေးနွေးကြတရားနဲ့ဆက်လို့မရှင်းလင်းတာလေးတွေဆွေးနွေးကြအဲ့လိုဆွေးနွေးရင်းကနေပြီးတော့အခါအားလျော်စွာနမောဆရာတော်က တီလုံးဆရာတော်ကိုကိုတီလုံးကြီးဒီပရိယတ္တိတွေဇာပေပို့ချသင်ကြားတာလေးနဲ့ချင်းကုန်းမလေးနဲ့ကိုယ့်အတွက်လဲကိုတတိပဋ္ဌာန်တရားလေးလုပ်ပါဦးတိုက်တွန်းတယ်သို့တော်လည်းပဲတီလုံးဆရာတော်ကြီးကမအားဘူးစာချနေရတဲ့အချိန်တွေကအပြည့်ဖြစ်နေတယ်အရှင်ဘုရားရေတကယ်လို့ညအချိန်လေးအာညအချိန်ပေါ့ဟောညအချိန်ကြတော့လေစာဝါကညစာဝါကြီးညဝါဆိုကြတဲ့တန်ခါကြီးရှိတယ် ဒါတွေကိုပို့ချပေးနေရသေးတယ်ပေါ့မအားအဲဒီလိုမအားလဘူးမအားလသေးဘူးနဲ့ညင်းညင်းပြီးတော့နမောဆရာတော်ရဲ့တိုက်တွန်းချက်တွေညင်းပယ်ပြီးတော့ဒီပရိယတ်တိကိုပဲအာတန်တော်စာပေပို့ချသင်ကြားပေးနေတာနဲ့ပဲစာပေဇာတင်သားတန်ဃာတွေများလာတာအကြောင်းပြလိုက်အဲဒီလိုအမျိုးစုံနဲ့သူညင်းပယ်လာတယ်ဒီနေ့နမောဆရာတော်ကြီးရောက်လာတယ်ရောက်လာတဲ့အခါဒီလိုပဲမိမိတို့ဇာပေနဲ့ဆက်လို့ တရားနဲ့ဆက်လို့မရှင်းလင်းတာလေးတွေနှစ်ပါးဆွေးနွေးကြအဲ့လိုဆွေးနွေးပြောဆိုရင်းကနေပြီးခါလျော်စွာနမောဆရာတော်ကကိုတိလုံးကြီးဒီတိုင်းနဲ့ပရိယတ်နဲ့ပဲချင်းကုန်မသွားနဲ့ကို့အတွက်လဲကိုတတိပဋ္ဌာန်တရားလေးလုပ်ပါဦးတိုက်တွန်းတယ်ဟိုကလည်းခါတိုင်းလိုပဲညင်းမြဲညင်းတယ်အဲ့လိုတိုက်တွန်းလို့မရတော့ကဲလေ ကိုတိလုံးကြိုက်တယ်လို့ပဲကိုပရိယတ်တိနဲ့နေပေါ့ကို့အတွက်လေးကိုမပါသွားပဲဖြစ်လိမ့်မယ်အဲ့ဒါနဲ့ကဲအချိန်လေးနှောင့်သွားပြီပြန်အောင်မှပဲဆိုပြီးတော့ပြန်တဲ့အခါကလာကြတော့သူเจ้าကိုလာတဲ့အခါကိုကလိုက်ပို့เจ้าပေါက်တိအောင်ကိုเจ้าလာတဲ့အခါသူ့ကိုလိုက်ပို့အဲ့ဒီလိုပေါ့အဲ့ဒီမှာတိလုံးဆရာတော်ကနမောဆရာတော်ကိုလိုက်ပြီးတော့เจ้าပေါက်ဝါတိအောင်ပို့တာကျောင်းဘဝတိအောင်ပို့လို့နောက်ဆုံးနေနဲ့ကျောင်းဘဝရောက်တော့လည်းပဲနမောဆရာတော်က ဒီလုံးဆရာတော်ကိုဒီတတိပဋ္ဌာန်တရားလေးအားထုတ်ဖို့ဆိုပြီးတော့တိုက်တွန်းတယ်ဒီလုံးဆရာတော်ကညင်းတယ်သူမအားလို့ပါဆိုတဲ့အကြောင်းညင်းတယ်အဲ့လိုနဲ့ပဲညင်းတဲ့အခါကျတော့နမောဆရာတော်ကလည်းတိုက်တွန်းလို့မရတော့ကဲကဲကိုဒီလုံးကြီးကျုပ်တော့ပြန်အောင်မယ်ဆိုပြီးတော့သင်္ကန်းလေးကိုခါတွက်လိုက်တယ်လို့ဆိုပါတယ်ပြောရရင်တော့သင်္ကန်းလေးကိုပြင်ယုံလိုက်တာနဲ့တူပါတယ်အဲ့လိုသင်္ကန်းလေးပြင်ယုံပြီးတာနဲ့ပဲတခါလေသူ့ရှေ့တယ်မဲ့ကောင်းဝင်ကိုကြွားပြီးပြန်ချသွားတယ် အဲ့ဒီမှာတီးလုံးဆရာတော်ကပါဇက်အဟောင်းသားနဲ့ဖြည့်ပြီးတော့ဩကိုတီးလုံးကိုတီးလုံးနဲ့နေပြည်တော်ကဘရင်မင်းမြတ်တွေက ကိုဝေရအရာရှိတွေကကိုကိုွယ်တော့ကိုကကို ဟုံးလာပြီးအောင်းမေ့နေတာမင်းနမောဆရာတော်ရဲ့ခြေပြားတောင်မမီတော့ပါလားအဲ့ဒီမှာတန်ဝေကဖြစ်တော့တာအဲ့ဒီကျမှတန်ဝေကတွေဖြစ်ပြီးတော့နောက်တစ်ခါနမောဆရာတော်လာလို့ရှိရင်တေးသေးချာချာကြကြနနာသူစီကနေပြီးတော့မင်းမြန်တင်ကြအောင်မယ်စောင့်မျှော်နေတယ် ၄ရက်၃ရက်လောက်နေတော့နမောဆရာတော်ကြီးရဲ့ကပ္ပိယတက္ကကြီးရောက်လာတယ်နမောဆရာတော်ကြီးရဲ့ကပ္ပိယတက္ကကြီးရောက်လာတဲ့အခါကျတော့မှအဲ့ဒီမှာကပ္ပိယကြီးကိုဘယ်နဲ့လဲနမောဆရာတော်မပါဘူးလားမေးတော့ဓမ္မဗျာတပည့်တော်ဒါကူလာပြီးတော့လျှောက်ထားခြင်းဖြစ်ပါတယ်နမောဆရာတော်ကြီးပြန်လုံတော်မူပါပြီဗျာဆိုပြီးတော့လာပြီးကြောင်းကြားတဲ့အကြောင်းကိုလျှောက်ထားတော့မှဩနမောဆရာတော်ဟာငါစီလာပြီးတော့ စာပေတွေတခါလဲဆွေးနွေးတာမဟုတ်ဘူးငါ့ကိုလာပြီးတရားပြပေးတာပါလားငါ့ကိုအချင်းချင်းဖန်ဖန်တိုက်တွန်းခဲ့တယ်ငါဒီတရားတွေကိုငါစိတ်မဝင်စားခဲ့ဘူးစာပေဖို့ချက်တင် जा မှုနဲ့ပဲငါချင်းကုန်ခဲ့အဲ့ဒါနဲ့ပဲနမောဆရာတော်ကြီးရဲ့ဇာပနာကိစ္စတွေဆောင်ရွက်ဖို့လိုက်သွားလိုက်သွားပြီးတော့ဇာမနာကိစ္စပြီးပြီဆိုတာနဲ့ဒီတီးလုံးဆရာတော်ကြီးဟာတီးလုံးရွာကိုပြန်မကြွတော့ နမောဆရာတော်ကြီးတရင်သုံးတဲ့နေရာမှာနေပြီးတော့အဲ့ဒီနားမှာခက်တဲ့တောရဆိုတဲ့တောရကြီးထဲမှာတောထွက်ပြီးတော့အဲ့ဒီမှာဒီတတိပဌံတရားကိုကျင့်ကြံပွားများအားထုတ်ပါတယ်ဒီလုံးဆရာတော်ကြီးဆိုတာဘုန်းကြီးတို့ဒီနေ့မြန်မာနိုင်ငံမှာဂိုင်းအသီးသီးကနေပြီးတော့အထူးအလေးကရုပြုပြီးတော့လေးစားကြည်ညိုရတယ်မထင်မြတ်ကြီးဖြစ်ပါတယ်အဲ့ဒီမှာဒီလုံးဆရာတော်ကြီးတရားတွေကျင့်ကြံပွားများအားထုတ် မင်းတို့မင်းကလည်းပဲမင်းနေပြီးတော့ကိုပင့်နေကိုးွယ်ခြင်းလို့မကြွဘူးဘယ်မှမကြွဘူးဟိုတီးလုံးမှာစရင်သုံးပြီးစားပြီးပို့ချတော့ကလည်းပင့်နေမကြွဘူးအခုချိန်လည်းမကြွဘူးဒါနဲ့တီးလုံးဆရာတော်ကြီးတရားတွေအထုတ်နောက်အကြောင်းအားလျော်စွာအဲ့ဒီနိုင်ငံရှိမကားဆိုတဲ့ရွာအဲ့ဒီရွာမှာတိမ်သမုတ်ပွဲကြီးကျုံလာတယ်အဲ့လိုတိမ်သမုတ်ပွဲကြီးကျုံလာတဲ့အခါကျတော့မန္တလေးနေပြည်တော်မှာရှိတဲ့ ဝဲတစိတ်တော်ရမရဆရာတော်များပင့်တယ်ဆရာတော်ကြီးတွေတကယ်ကိုထင်ရှားကြိုကြားတော်မူတဲ့ဆရာတော်ကြီးတွေပင့်ဒီကနေ့ပဲတီလုံးဆရာတော်ကြီးကိုလည်းပင့်အဲ့လိုပင့်ပြီးတော့တခါလေဒီမှာသိသမုတ်ပွဲကြီးကျင်းပအဲ့ဒီမှာမင်းတို့မင်းတရားကြီးကနေပြီးတော့သင်္ကစားဆရာတော်ကြီးကိုလည်းလျှောက်ထားတယ်ရှင်ဘုရားရှင်ဘုရားရဲ့ဆရာပေါ့သင်္ကစားဆရာတော်ကြီးဆိုတာတီလုံးဆရာတော်ကြီးရဲ့တပည့်အဲ့ဒီမှာရှင်ဘုရားရဲ့ဆရာတော်ကြီးတရားများ ဘယ်လောက်ထိပေါက်မြောက်နေတယ်ဆိုတာလေးကိုရှင်ဘုရားလေ့လာပြီးတော်မူပါတပည့်တော်ကြာတိပါရစေပေါ့ကြီးညိုပါရစေပေါ့အဲ့ဒါနဲ့သင်္ကစားဆရာတော်လည်းကြွအဲ့ဒီမှာရောက်နေကြတဲ့ဘွဲတစိတ်တော်ရမရဆရာတော်ကြီးတွေအားလုံးကတိလုံးဆရာတော်ကြီးကိုအားလုံးကတိုက်တွန်းလျှောက်ထားကြတယ်ရှင်ဘုရားအရှင်ဘုရားကိုတော်တိုင်အထုတ်ထားတဲ့ ဒီတတိပဋ္ဌာန်တရားတော်တွေကိုတပည့်တော်တို့နာကြားလိုပါတယ်ဒီတရားကိုရှင်ဘုရားဟောကြားပေးပါရှင်ဘုရားတရားအတွေ့အထိတွေဟောကြားပေးပါဆိုတော့အဲ့ဒီမှာသီလုံးဆရာတော်ကြီးဟာအာလုံးတန်ခပရိသတ်ကြီးရောလူပရိသတ်ကြီးရောအဲ့ဒီမှာဒီတတိပဋ္ဌာန်သုတ်တန်တရားကိုဟောကြားပါတယ်အဲ့ဒီမှာတတိပဋ္ဌာန်ကျင့်စဉ်အတိုင်းကိုယ်တိုင်ကျင့်ကြံပွားများအားထုတ်ခဲ့တဲ့ကျင့်စဉ်တွေကိုလည်းပဲကာယဝေဒနာစိတ်ဓာတ်ဓမ္မ ဒီတတိပဋ္ဌာန်တရား၄ပါးကိုဓမ္မနုပဒနာစိုက်တည်ထိအောင်သူအားထုတ်ခဲ့တဲ့အတွက်ကြောင့်မို့ဝိပဿနာဉာဏ်နေဖြစ်ပုံတွေကိုလည်းပဲတခါတဲ့အသေးစိတ်ဟောကြားသွားတယ်။နောက်ဝိပဿနာဉာဏ်နေပြည့်စုံလို့အရိယာမဉဏ်ဆက်ရောက်ပုံအဲ့ဒီကနေပြီးဆက်လက်ကျင့်ပွားလို့ဒုတိယသဂရဂံမိမဉဏ်ဆက်ရောက်ပုံအဲ့ဒီကနေတဆင့်တခါကျင့်ကြံပွားများအားထုတ်လို့အနာဂံမိမဉဏ်ပူဉဏ်ဆက်ရောက်ပုံ အဲ့ဒီအနာဂမ်မိမညာပူညာဆက်ရောက်ပုံထိအောင်ဒီသီလုံးဆရာတော်ဘုရားကြီးကအားလုံးကိုယ်တိုင်ကျင့်ကြံပွားများအားထုတ်ခဲ့တဲ့ကိုတွေ့တတိပဋ္ဌာန်တရားကိုဟောကြားပေးပါတယ်အဲ့ဒီလိုဟောကြားပေးတဲ့အခါကလည်းကြတော့မှအားလုံးတန်ခါပရိသတ်လူပရိသတ်ဩသီလုံးဆရာတော်ဘုရားကြီးဟာအရိယာပုဂ္ဂိုလ်ကြီးပါလားအားလုံးပဲအနာဂံအရိယာပုဂ္ဂိုလ်ကြီးပဲခိလေသာတွေကင်းတော်မူတဲ့အနာဂံအရိယာပုဂ္ဂိုလ်ကြီးပဲဆိုပြီးတော့ အားလုံးကအတိမပြုဆုံးဖြတ်ကြီးညိုကူးခွေကြတယ်အဲ့ဒီတရားပွဲမှာပါလာတဲ့ဘုန်းကြီးတို့သကိုင်းတောင်ကဘိုးကလေးချောင်ကဆရာတော်ဟာဒီသီလုံးဆရာတော်ဘုရားကြီးရဲ့ခြေတော်ရင်းမှာဝတ်ဆင်းပြီးတော့အဲ့ဒီတတိပဋ္ဌာန်ကျင့်စဉ်နေတိုင်းကျင့်ကြံပေါ်များအထုတ်တယ်အဲ့တော့တကယ်တော့တရားအထုတ်ကြတယ်ဆိုတာဒီတစ်ပါးတည်းမဟုတ်ဘူးပေါ့လူရောယဟန်နေရောအထုတ်ကြတယ်သို့တော်ထင်ရှားကြံရတဲ့ပုဂ္ဂိုလ်တွေကိုပဲဆုလိုတာ အဲ့ဒီမှာအဲ့ဒီပုဂ္ဂလိဆရာတော်သတိပဋ္ဌာန်တရားတွေအာထုအာထုလို့ဒီပုဂ္ဂလိဆရာတော်လည်းဒီသတိပဋ္ဌာန်တရားတွေအာထုပေါင်းမြောက်တရားဓုတွေရပြီဆိုတဲ့အခါကျတော့ထင်ရှားပြီးတော့တရားတွေပြတ်တာဟောကြားအဲ့ဒီမှာဘုန်းကြီးတို့မင်းကွန်းဘက်ကနေပြီးတော့အဲ့ဒီကနေပြီးတော့ဇေတဝန်ဆရာတော်လောင်းလျာပေါ့ဆရာတော်ဥနာရတာအဲ့ဒီဆရာတော်ကလည်းပဲဒီသတိပဋ္ဌာန်တရားတွေအထုတ်လို့တဲ့အတွက်ကြောင့်မို့ဒီပုဂ္ဂလိဆရာတော်ထံမှာ မင်းကုန်စကိုင်းတောင်ပုဂ္ဂလေးချောင်ဆရာတော်ထံမှာလာပြီးတော့တရားနိလန်းနေယူဒီတိပဋ္ဌာန်နိလန်းနေတိုင်းအားထုတ်တခါတဲ့တပားတဲ့ဧကစာရီကျောင်းလေးတပန်းနေကျောင်းလေးကိုတည်ဆောက်စီပြီးတော့နှစ်ပေါင်းများစွာ ကိုယ်တိုင်ကျင့်ပွားအားထုတ်တယ်ကိုယ်တိုင်ကျင့်ပွားအားထုတ်ပြီးတဲ့အခါကျတော့ကိုယ်တိုင်ပေါက်မြောက်ပြီဆိုတဲ့အခါမှာဒီမင်းကိုစီတုံစီရတော်လောင်းလျာကလည်းသူ့ရဲ့ဇာတိရရွာကိုပြန်ပြီးတော့ တရားပြပေးတယ်အဲ့ဒီဇတိယရွာမှာပြန်ပြီးတော့တရားပြဒီတတိပဋ္ဌာန်တရားတွေဟောတယ်ဆိုတာကတတိပဋ္ဌာန်တရားဆိုတာဘုန်းကြီးတို့မြတ်စွာဘုရားကကိစ္ဆံတောဝကိစ္ဆံမိတိပသနာတိသွားသွားတယ်မှထိတောဝထိတောမိတိပသနာတိရက်ရက်တယ်မှနိသိဏောဝနိသိဏောမိတိပသနာတိအဲ့ဒီမှာထိုင်ထိုင်တယ်မှတရားနောဝတရားနောမိတိပသနာတိလျောင်းလျောင်းတယ်မှ အဲ့ဒီလိုပေါ့ထိုင်ရင်ထိုင်တယ်သွားရင်သွားတယ်ရရင်ရတယ်အိပ်ရင်အိပ်တယ်မြင်ရင်မြင်တယ်ကြားရင်ကြားတယ်စသည်ဖြင့်ဖြစ်တိုင်းဖြစ်တိုင်းသူ့ရဲ့ဒီမြန်မာစကားလေးနဲ့ပဲနားလေလွယ်တဲ့နီးနဲ့ဒီဇေတုံဆရာတော်ဘုရားလောင်းလျာကဟောကြားတယ်ရရွာမှာရှိကြတဲ့တန်ဃာတော်တွေဘုန်းတော်ကြီးတွေလက်မခံကြဘူးဘာတရားတွေလာဟောနေတယ်မသိဘူးသူများမဟောတဲ့တရားတွေ လူတွေကလည်းဘုန်းကြီးတွေလက်မခံတော့လူတွေကလည်းလက်မခံရဲဘူးပေါ့အဲ့ဒီလိုနဲ့အင်မတန်မှရင်းချတဲ့တရားတယောက်ကအရှင်ဘုရားတဲ့အရှင်ဘုရားဟောတဲ့ဒီတတိပဋ္ဌာန်တရားကိုဘုန်းကြီးတွေကလည်းလက်မခံကြဘူးမကြိုက်ကြဘူးတဲ့လူတကာဓမ္မတွေကလည်းမကြိုက်ကြဘူးတဲ့အရှင်ဘုရားတဲ့ဒီတရားတွေမဟောပါနဲ့တော့ငါဟောတဲ့တရားတွေဟာမင်းအတ္တနောမတိနဲ့ငါစိတ်ကြံစီပြီးဟောတယ်ထင်သလား ငါဟောနေတဲ့တရားတွေဟာဘုရားဟောတဲ့တရားတွေဒီတရားတွေကိုဘယ်သူမှမဟောကြလို့ငါဟောတာဘယ်သူမှမဟောတဲ့တရားဟောတော့မင်းတို့မနာဘူးတဲ့တရားနာရတာပေါ့ကွာဆရာတော်ကြီးပြောလိုက်တယ်အေးမနာရဘူးတဲ့တရားနာပြီးတော့မကျင့်ဘူးတဲ့တရားတွေကျင့်တော့မင်းတို့သူများမရဘူးတဲ့တရားတွေမင်းတို့ရမှာပေါ့ကွာလို့ပြောတယ် သူများဟောတဲ့တရားလိုက်ဟောရင်သူများလိုပဲဖြစ်မှာပေါ့ဒါနာအကြောင်းသီလအကြောင်းလေးနဲ့ဟောသွားလူရည်တန်ရည်လေးဟောသွားသူများလိုပဲဖြစ်မှာပေါ့ငါသူများမဟောတဲ့တရားဆိုတာကျင့်စဉ်နေဟောတာအဲ့တော့ဒီကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်မှသူများမရတဲ့တရားတွေမင်းတို့ရမှာပေါ့ကွာဒီစကားလေးကမှတ်သားစရာနော် သူများမဟောတဲ့တရားဟောမှမနာဘူးတဲ့တရားနာရ သူများမကျင့်တဲ့တရားတွေကျင့်မှမရသေးတဲ့တရားတွေရတယ်သူများလုတ်တဲ့နောက်နောက်ကတောက်လျှောက်လေးနောက်ရောက်လိုက်နေလို့ကတော့သူများနောက်ကပဲဖြစ်မှာပဲအဲ့ဒီလိုပဲအခုဒီမှာဆရာတော်ဘုရားကြီးကအေးသူများမဟောတဲ့တရားဟောတယ်မင်းတို့မနာဘူးတဲ့တရားနာရတယ်သူများမကျင့်တဲ့တရားတွေငါကဟောပေးတဲ့အခါမင်းတို့ကျင့်ကြံပွားများအားထုတ်ရင်သူများမရသေးတဲ့တရားတွေမင်းတို့ရဖို့ပဲကွာတဲ့အဲ့ဒီတော့ မသိလို့မလိုက်နာတော့လေနေကြပေါ့ဆိုပြီးတော့အဲ့ဒီမှာဇေတော်ကြီးကပြန်သွားပြီးတော့နောက်ဆုံးအောက်ပြည်အောက်ရွာဘက်ကိုဆင်းပြီးတော့တရားတွေလိုက်ပြတယ်လိုက်ဟောတယ်ဒါလည်းပဲအချို့တန်ဃာတော်ရှင်မတွေမလက်မခံကြတန်ဃာတော်တွေမလက်မခံတဲ့ကလူတွေလည်းပဲအချို့ပုဂ္ဂိုလ်တွေလက်မခံအချို့ပုဂ္ဂိုလ်တွေကြတော့ပရိယတ်တိကိုလေ့လာဖူးတဲ့ပုဂ္ဂိုလ်တွေဒါဟာအပူစကားတွေမဟုတ်ဘူးဘုရားဟောတွေပဲအမှန်ပဲဆိုတာသိသိတဲ့အတွက်လိုက်နာပြီးတော့အဲ့ဒီမှာတရားတွေကျင့်သုံးကြတဲ့ပုဂ္ဂိုလ်တွေပေါင်းမြောက်ကြတယ် နောက်ကြတော့ဒီမှာဆရာတော်ဘုရားကြီးဟာဒီတတိပဋ္ဌာန်ဒေသနာတော်ကိုစခဲ့တာဟာတထုံမျိုးကစခဲ့တာဘယ်မျိုးကစခဲ့တာလဲကိုယ်တိုင်ကိုယ်ဌာနသာသနာပြုလွတ်စင်မှာရှင်သောနာနဲ့ရှင်ဥဒ္ဒရတို့မထေမြတ်နှစ်ပါးဒီတထုံမျိုးမှာရောက်ရှိလာတာဒါမို့ဒီကနေတတိပဋ္ဌာန်စခဲ့တာငါဒီကနေပြီးတတိပဋ္ဌာန်တရားဖြန့်မယ်ဆိုပြီးတော့အဲ့ဒီတထုံမျိုးမှာမင်းကွန်းဇေတဝန်ကျောင်းတိုင်ဆိုပြီးတော့အဲ့ဒီမှာကျောင်းတိုင်ကြီးတည်ထောင် ဒီထောင်ပြီးတော့အဲ့ဒီမှာဆရာတော်ဘုရားကြီးတရားပြတယ်မြန်မာနိုင်ငံမှာရှိတဲ့အမျိုးမျိုးရွာရွာအနေနဲ့ကလာပြီးအားထုတ်ကြတဲ့ပုဂ္ဂိုလ်တွေကိုဆရာတော်ဘုရားကြီးကိုယ်တိုင်တရားကြီးပြတာဟောကြားအဲ့ဒီမှာအားထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာလာပေါင်းများစွာအားထုတ်ကြတယ်အဲ့ဒီချိန်တုန်းကဒီမျက်စိစက်ခုံတရေကိုဘယ်လောက်ထိမ့်သိမ်းရတယ်လဲဆိုရင်တရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းခေါင်းပေါ်မှာတပက်ကလေးခြုံထားရတယ် ရှေ့ကိုတပက်ကလေးချထားရှေ့ကိုကြည့်လိုက်ရင်ဘယ်မှမမြင်တာအောင်မို့ရှေ့၄တောင်ကန်းလောက်ပဲကြည့်တာအောင်မို့အဲ့ဒီလောက်လေးပဲတပက်ကလေးအုပ်ပြီးနေရတယ်အဲ့ဒီမှာဈဉ်ညံသွားပြီဆိုရင်လည်းရှုမှတ်မှုတတိမလွတ်စေပဲနဲ့သွားထိုင်နေတဲ့ခံမှလည်းရှုမှတ်မှုတတိမလွတ်စေပဲနဲ့ရက်နေတဲ့ခံမှလည်းရှုမှတ်မှုတတိမလွတ်စေပဲနဲ့နောက်ဆုံးအိယာဘုံမှာလျောင်းဆက်တဲ့ခံမှလည်းမလွတ်စေပဲနဲ့အဲ့ဒီလိုနေရအဲ့ဒီလိုအထုတ်ကြတဲ့အထဲမှာဘုန်းကြီးတို့ဘယ်ပုဂ္ဂိုလ်ကြီးပါလာလဲဆိုတော့ ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးနဲ့ကျေးဇူးတော်ရှင်တောင်ပုလူဆရာတော်ဘုရားကြီးဒီနှစ်ပန်းဟာမင်းကွန်းစီတုံဆရာတော်ဘုရားကြီးထံမှာဒီတတိပဌာန်နီးခံတဲ့ဆရာတော်ကြီးဖြစ်ပါတယ်။အဲဒီမှာမင်းကွန်းစီတုံဆရာတော်ဘုရားကြီးရဲ့အထုပ်ပတ်တိကိုပြန်လည်ပြီးလေ့လာသုံးသပ်ကြည့်ပါ။ဆရာတော်ဘုရားကြီးဆန္ဒတော်မူတဲ့အချိန်ကဘလောက်ထိအောင်ထူးခြားမှုတွေရှိသလဲဆိုတာအားလုံးကယဟန္တာလို့သတ်မှတ်ကြပါတယ် နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဘသူမှမြန်မာနိုင်ငံကိုအထက်ကတာကျမ်းမပြုတ်ဘူးတာကိုပထမဦးဆုံးအထက်ကတာနှစ်ကျမ်းကို ပြုစုတော်မူသွားတဲ့စာပေဘက်ကလည်းပဲအင်မတန်ကို တက်ကြွတဲ့ဆရာတော်ဘုရားကြီးဖြစ်ပါတယ်။အဲလိုတက်ကြွတဲ့ဆရာတော်ဘုရားကြီးဖြစ်ပါတယ်။အဲဒီဒီဆရာတော်ဘုရားကြီးဟာဒီတိပဋ္ဌာန်တုတ်တန်ကြီးကိုလက်ကင်ပြုပြီးတော့ဒါကိုပဲချင့်ကြံပွားများအထုပ်ပုံနဲ့ဟောကြားပေးတာ အဲ့ဒီမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကျေးဇူးတော်ရှင်တောင်ပုလူဆရာတော်ဘုရားကြီးတို့အဲ့ဒီမှာအားထုတ်ကြအဲ့ဒီမှာမာစီဆရာတော်ဘုရားကြီးအားထုတ်ခဲ့တဲ့အကြောင်းနေရာလေးတိုင်းပြည်ပြက်မှာဆရာတော်ဘုရားကြီးအားထုတ်သွားတဲ့အကြောင်းနေရာလေးပုံကြသွားလို့အကြောင်းပြည့်စည်သွားတယ်တောင်ပုလူဆရာတော်ဘုရားကြီးအားထုတ်ခဲ့တဲ့အကြောင်းလေးကအခုချိန်ထိအောင်ရှိသေးတယ်တသားအကြောင်းဆောင်လေးအခုချိန်ထိအောင်ရှိသေးတယ်အဲ့ဒီမှာဘုန်းကြီးတို့ကိုယ်တိုင်လေးပဲသွားပြီးတော့ ဒီဆရာတော်ဘုရားကြီးများကိုပူဇော်တဲ့အနေအချင်းကိုယ်တိုင်သွားပြီးတော့တရားအားထုတ်ပြီးတော့ပူဇော်ခဲ့ပါတယ်လမ်းနဲ့ချီပြီးတော့အဲဒီတော့အစဉ်အလာကိုကြည့်ပါဒီမင်းကုန်းစေတုံဆရာတော်ဘုရားကြီးရဲ့ထံကနေပြီးတော့တတိပဒံလက်ဆင့်ကမ်းပြီးယူလာခဲ့တာဟာတောင်ပုလူဆရာတော်မဟာစီဆရာတော်နှစ်ပါးအဲ့ဒီမှာနိုင်ငံသားကအဲ့ဒီအတိုင်းအစဉ်အလာတွေကိုသူအစဉ်စဉ်ပုံစံတွေပြပြီးတော့အဲ့ဒီလိုအစဉ်စဉ်ဆင်းသက်လာပုံဆင်းသက်လာပုံတွေကိုပြပါတယ် အဲ့လိုဆင်းသက်လာပုံပြပြီးတဲ့ခါကျတော့တောင်ပုလူဆရာတော်ဘုရားကြီးရဲ့အောက်မှာတော့ဖြင့်ထင်ရှားတဲ့ပုဂ္ဂိုလ်တရားတွေလိုက်ပြီးပြသတဲ့ပုဂ္ဂိုလ်ထင်ရှားတဲ့ပုဂ္ဂိုလ်အင်မတန်နှဲသွားတဲ့ခါကျမပါတော့မာစီဆရာတော်ဘုရားကြီးရဲ့အောက်မှာတခါလဲဆင်းသက်လာတဲ့တပြည့်ကိုညွှန်ပြတယ်အဲ့ဒီညွှန်ပြတဲ့အထဲမှာရွှေတောင်ကုန်းဆရာတော်ချမ်းမြေ့ရိတ်တန်ဆရာတော်တတ္တမရန်တီဆရာတော် ရွှေမင်းဝန်ဆရာတော်ဆိုပြီးဘုန်းကြီးပါပါဝင်နေတာတွေ့ရပါတယ်သူရဲ့ဆင်းသက်လာတဲ့အစဉ်အလာကိုဒီဆရာတတိပဋ္ဌာန်တရားကိုကြာကြာနာနာပြသပေးနေတဲ့ဆရာတော်တွေကိုသူဆက်ပြီးတော့လေ့လာပြီးတော့ရေးသားထားပါအဲတော့တရားတွေဟာအစဉ်အလာကောင်းဖို့လိုအပ်ပါတယ်အစဉ်အလာအားထုတ်လာခဲ့တဲ့ပုဂ္ဂိုလ်ဒီတရားတွေလက်ဆင့်ကမ်းတည်ဆောင်လာတဲ့ပုဂ္ဂိုလ်တွေဟာတကယ်ကိုသူတို့ကိုယ်တိုင်ပေါ့မြောက်အောင်အားထုတ်ပြီးတော့မှဒီ တရားတွေကိုဖြန့်ဝေပေးတဲ့အစဉ်အလာတွေလိုအပ်ပါတယ်အခုမာစီဆရာတော်ဘုရားကြီးပြနေတဲ့တရားတွေဟာအဲ့ဒီအစဉ်အလာနဲ့အမတန်ကြီးမားခိုင်မာတဲ့ဒီတတိပဋ္ဌာန်ရဲ့အစဉ်အလာကြီးရှိပါတယ်ဒါကြောင့်မို့တရားနိလန်းနေတာတခြားခြားတရားနိလန်းနေတာလည်းပဲဘုရားဟောတရားပဲဘုရားဟောတရားပဲလို့ဒီလောက်လေးမဟုတ်ဘဲနဲ့အဲ့ဒီတရားတွေကိုစောင့်ရှောက်ပြီးတော့ကိုယ်တိုင်ကျင့်သုံးအားထုတ်ပြီးလက်တွေ့အားထုတ်လို့ပေါင်းမြောက်တော်မူခဲ့တဲ့ပုဂ္ဂိုလ်ကြီးတွေ အစဉ်အလာတွေကိုခိုင်မာပြနိုင်ဖို့လိုအပ်ပါတယ်ဆိုတာကိုအဲ့ဒီနိုင်ငံညာသားယောဂီတယောက်က တင်ပြတဲ့ခါမှာဩမိမိတို့ကိုယ်တိုင်တောင်မှဒီတတိပဋ္ဌာန်တရားကိုဒီအစဉ်အလာတွေဘုန်းကြီးတို့တတိမထားမိပါဘူးအစဉ်အဆက်ဒီတတိပဋ္ဌာန်တရားတွေပြန်ပွားလာပုံနေတည်ဆောင်လာခဲ့တဲ့ဒီဆရာတော်တွေရဲ့တခါနဲ့အစဉ်တန်းနေတကယ်ကိုအရိယာအစဉ်တန်းနေကြီးတဲ့အာလို့ပုဂ္ဂိုလ်တွေဖြစ်ပါတယ်ဘုန်းကြီးတို့ မြန်မာနိုင်ငံမှာမဟာစီဆရာတော်ဆိုတာလည်းပဲယဟန္တာတမြတ်တောင်ပုလူဆရာတော်ဘုရားကြီးဆိုတာလည်းယဟန္တာတမြတ်အားလုံးကယဟန္တာလို့ကိုယ်ပဲစိတ်ကနေတဲ့ပုဂ္ဂိုလ်တွေဖြစ်ပါအဲ့ဒီတတိပဋ္ဌာန်တရားကိုဒီကနေ့ဘုန်းကြီးကလည်းပဲဓမ္မစကုဓမ္မယုံမှာလာရောက်ပြီးတော့အားထုတ်ကြတယ်ဓမ္မယောဂီများကိုဘုန်းကြီးကတတိတတိပဋ္ဌာန်ကျင့်စဉ်ကိုပဲဟောကြားပေးမှာဖြစ်ပါတယ်အဲလိုတတိပဋ္ဌာန်ကျင့်စဉ်ကိုဟောကြားပေးမှာဖြစ်တဲ့အတွက် ဒီတတိပဋ္ဌာန်ကြွေးကြော်တန်ဆိုတာလေးကိုပဲဘုန်းကြီးကကြွေးကြော်ပြီးတော့ပြောရမှာပါအဲ့တော့ဒီတတိပဋ္ဌာန်သုတ်တန်ကြီးရဲ့ဘုန်းကြီးတို့ခိုင်မာပုံလေးကိုလည်းပြောချင်ပါတယ်ဒီတတိပဋ္ဌာန်သုတ်တန်ကြီးကိုလေ့လာကြည့်ပါဒါတက်ကြွတဲ့ပုဂ္ဂိုလ်တွေကိုလည်းမေ့ကြည့်ပါဒီတတိပဋ္ဌာန်သုတ်တန်ကြီးဟာအစာပိုင်းမှာအကျိုးတရားတွေကိုဟောပေးပါတယ်ဘာတရားတွေဟောတယ်လဲ အကျိုးတရားဆိုတာကိုစောစောကဘုန်းကြီးကြွေးကြော်လိုက်တဲ့မြတ်စွာဘုရားဒီအကျိုးတရားတွေရနိုင်တယ်ဆိုတာကိုကြွေးကြော်လိုက်တာအဲဒီလိုအစာပိုင်းမှာဒီတတိပဋ္ဌာန်ရဲ့အကျိုးတရားတွေကိုဟောပြီးတော့အလယ်ပိုင်းမှာကျင့်စဉ်တွေကိုဟောပါတယ်အလယ်ပိုင်းမှာဘာတွေဟောလဲအလယ်ပိုင်းမှာဘုန်းကြီးတို့ဒီမှာတတိပဋ္ဌာန်၄ပါးကျင့်စဉ်နေဣရိယာပဋ္ဌာန်ပိုင်းကျင့်စဉ်နေသံပစဉ်ပိုင်းကျင့်စဉ်နေအလယ်ပိုင်းမှာကျင့်စဉ်နေဟောသွားပါတယ် ကျင့်စဉ်တွေဟောသွားပြီးတော့အဆုံးပိုင်းမှာအာနိတန်တကထာဘယ်နှစ်ရက်အတွင်းဘယ်နှလအတွင်းတရားရနိုင်တယ်ဆိုတာကိုတာမကံကျက်ပြီးပြီးတော့ဟောသွားပါတယ်။ခွန်ကြီးတို့ဒီမှာအလွန်ကြာတဲ့ပုဂ္ဂိုလ်ဉာဏ်ပညာထိုင်မှိုင်းတဲ့ပုဂ္ဂိုလ်ဒီတတိပဋ္ဌာန်တရားကိုတကယ်တမ်းဇောင်းပေးပြီးကျင့်ကြံပွားများအားထုတ်ရင်အလွန်ကြာရင် ခုနှစ်နှစ်ပဲဘယ်နှစ်နှစ်ပါလိမ့်မယ်။ ခုနှစ်နှစ်လောက်အားထုတ်ရင်အဲ့ဒီပုဂ္ဂိုလ်ယဟန္တာတိအောင်ဖြစ်နိုင်တယ်သောတာပန်အဆင့်တော်မြတ်စွာဘုရားမပြောတကယ်လို့အစွဲလန်းလေးကြံနေရင်တောင်မှအနာဂံဖြစ်နိုင်တယ်မြတ်စွာဘုရား တကယ်အထက်မဲ့ညာပူညာနှစ်ပါးကိုမြတ်စွာဘုရားထောက်ပြထားတယ်ဉာဏ်ပညာအလယ်အလတ်ရှိတဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်လအားထုတ်တယ်ဘယ်နှလအားထုတ်ရမှာခုနှစ်လ ခုနလန်းအားထုတ်တဲ့ပုဂ္ဂိုလ်ဒီမှာတကယ်ပဲအဆက်မပြတ်ဇင်တိုက်ဆက်တိုက်ရှင်းမှနောက်အမှတ်ဒီစက်နေအောင်အားထုတ်ပါအဲ့ဒီလိုအားထုတ်သွားမယ်ဆိုရင်တဲ့ဒီပုဂ္ဂိုလ်ဟာလွန်ကြမှာ9ရက်9လပဲတဲ့9လအတွင်းမှာယဟန္တာဒီအောင်ဖြစ်နိုင်တယ်တဲ့အစွဲလန်းကြံနေရင်အနာဂံဖြစ်နိုင်တယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်တဲ့9ရက်ပဲဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဘယ်နှရက်လဲ ခုနှစ်ရက်အတွင်းမှာကိုယဟန္တာထီအောင်ဖြစ်နိုင်တယ်တဲ့အစွဲလန်းကြံနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အနာဂံအရိယာပုဂ္ဂိုလ်ကြီးဖြစ်နိုင်တယ်အဲ့တော့ဒီတတိပဋ္ဌာန်တရားတွေဟာတကယ်တမ်းပြီမှာမြတ်စွာဘုရားဟောထားတာဒီလေ့လာကြည့်လိုက်တော့အာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလားအာကိုတိုက်တဲ့တရားတကယ်အာထုတ်ထိုက်တဲ့တရားအာကိုတိုက်တဲ့တရားပါတကယ်အမိကိုပြုတ်ပြီးတော့ကိုအလုပ်လုပ်ဖို့ကောင်းတဲ့တရားတွေပါ အမတန်ခိုင်မာပါတယ်ဘလောက်ခိုင်မာလဲဆိုရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာတန်ခါတက္ကသိုလ်ဆိုတာဘုန်းကြီးတို့ကဘာအေးမှာဖွင့်လှစ်ထားပါတယ်ဒီတန်ခါတက္ကသိုလ်ကျောင်းတိုက်ကြီးမှာပညာသင်ကြား နေကြတဲ့အထက်တန်းဓမ္မစရိယ BA တန်းမှာစာမိုးဝဲဖြည့်ဆိုပြီးပြီဆိုရင်မဟာစီသာသနာရိပ်တာမှာဒီတတိပဋ္ဌာန်တရားကို၁၀ရက်အထောက်ရပါတယ်၁၀ရက်အထုတ်ပြီးမှဒီပုဂ္ဂိုလ်ဘွဲ့စေရပါတယ် နောက်ဒုတိယအဆင့် MA တန်မဟာဓမ္မစီယအဲ့ဒီ MA တန်ဖြည့်ဆိုပြီးပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမဟာစီသာသနာရိပ်တာမှာတလအာထုပါပါတလအာထုပြီးတော့မှ ကျမ်းစာပြုပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာပွဲရပါဒါသတိပဋ္ဌာန်တရားကိုတကယ်ကိုဆရာတော်ဘုရားကြီးတွေမြန်မာနိုင်ငံရှိတဲ့စံတက်ပြီးတဲ့ဆရာတော်ဘုရားကြီးတွေအထုလေ့လာပြီးတော့မှအမတန်ခိုင်မာတဲ့တိကျတဲ့တရားပဲဆိုတာကိုလက်ခံပြီးတော့ ဒီတရားကိုဒီစာမွေးထဲမှာပြဋ္ဌာန်းပေးထားတာပါနောက်ပြီးတော့ဘုန်းကြီးတို့ဘုန်းကြီးတို့ရဲ့အိန္ဒိချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံအဲ့ဒီထိုင်းနိုင်ငံမှာဆိုရင်ချူလာလောင်ကွန်းဆိုတဲ့တက္ကသိုလ်ကြီးရှိတယ်အဲ့ဒီမှာချူလာလောင်ကွန်းဆိုတဲ့တက္ကသိုလ်ကြီးကဘုန်းကြီးတို့အခုမြန်မာနိုင်ငံမှာ၃နှစ်ရှိသွားပြီအဲ့ဒီကတက္ကသိုလ်ရဲ့ပါချုပ်တွေရောသာသနာပိုင်ဒုတိယသာသနာပိုင်ဆရာတွေရောလာပြီးတော့ မာစီသာသနာရိပ်တာမှာယောဂီဥယေပထမနှစ်က80ကျော်လာပို့ပါတယ်နောက်ဆုံးနှစ်ကျောင်းသူကျောင်းသားတွေအဲ့ဒီမှာနောက်ဆုံးနှစ်ကျောင်းသူကျောင်းသားတွေကိုဒီတတိပဋ္ဌာန်တရားကြီးအားထုတ်ဖို့လက်တွေ့အားထုတ်ဖို့အဲ့ဒီမှာလာပြီးတော့မာစီရိပ်တာမှာ9လတိုင်တိုင်အားထုတ်ရဘယ်နှလအားထုတ်ရလဲဘုန်းကြီးတို့က9ရက်တောင်ကြာတယ်ထင်နေတာဟုတ်တယ်မို့လားဟိုမှာ9လတောင်အားထုတ်ရ အဲ့ဒီမှာခုနှစ်လတိုင်တိုင်အားထုတ်ပြီးတော့မှသူတို့ကျမ်းစာပြုပြီးတော့ဖွဲ့ယူရတာအခုဆိုတော့ပထမနှစ်ကတော့သူတို့အကုန်လုံးမြန်မာနိုင်ငံမှာပဲခုနှစ်လလုံးလုပ်ထားတယ်ဒုတိယနှစ်ကျတော့သူတို့မှာဒီငွေကြေးကစပြီးတော့ဒီလောက်လူရန်အများကြီးကိုသူများနိုင်ငံမှာလာပြီးပို့ထားရတယ်ဆိုတော့အကုန်ကြနေများအဲ့ဒီတော့သူတို့ကတခါမဟာစီရိတ်တာကကမ္မထမ်းဆရာနဲ့ စောင့်ရှောက်သူနှစ်ပါးဆိုပြီးတော့သုံးပါးပင့်ပြီးတော့အဲ့ဒီမှာသူတို့ရဲ့ထိုင်းနိုင်ငံမှာတရားဌာနကြီးတစ်ခုကိုတည်ဆောက်တယ်အမိအမိပဲအပြီးစီးတည်ဆောက်ကြတည်ဆောက်ပြီးတော့အဲ့ဒီမှာကျောင်းသူကျောင်းသားတွေအဲ့ဒီမှာအာထုတ်စီပါတယ်ခုနလအဲ့ဒီမှာကြတော့မြန်မာနိုင်ငံကဆရာတော်ကြီးကအာပြော့နေတယ်အဲ့ဒီမှာအာပြော့တဲ့အခါကလည်းကြတော့အဲ့ဒီမှာဒုတိယနှစ်မှာသူတို့သိပြီးတော့ခြေကျဉ်းနဲ့မဖြစ်ဘူး ဘာကြောင့်လဲဆိုတော့သူတို့ကိုပြောရမှာဆိုရမှာဒီနိုင်ငံကဆရာတော်တွေကနည်းနည်းခက်ခဲတော့ဟိုကအင်အားများတယ်လေတန်ခါတွေအထုတ်ကြတဲ့ပုဂ္ဂိုလ်တွေများတော့ဒီဟာစိကနဲ့ပြောလေသူတို့မလိုက်နာတော့လည်းမတတ်နိုင်အဲ့လိုဖြစ်တာတဲ့အခါကျတော့အဲ့ဒီမှာသိပြီးတော့အားမရဘူးလူကြီးတွေကဒါနဲ့အခုတတိယနှစ်ကြတော့ဘာလာလဲဆိုတော့မြန်မာနိုင်ငံမှာပထမဦးဆုံးအခြေခံ၃လကိုမြန်မာနိုင်ငံအထောက်အမယ် မြန်မာနိုင်ငံကနေစနစ်တကျဘုန်းကြီးတို့မာစီသာသနာရေးသားရေးကနေတင်းတင်းကြပ်ကြပ်ဒီတန်ဃာတွေဒီကျောင်းသားတွေကျောင်းသူတွေကိုစနစ်တကျတတိပ္ပံအထုပ်ပုံတွေကိုသင်ကြားပေးရတယ်၃လအဲ့ဒီမှာအထုပ်ပြီးပြီဆိုမှနောက်၄လဦးတရားနေပြီးကမ္မထမ်းဆရာပါသွားပြီးတော့အဲ့ဒီမှာတခါပြတ်တာမယ်အဲ့ဒီလောက်ထိအောင်အဲ့ဒီမှာသူတို့ထိုင်းနိုင်ငံကပုဂ္ဂိုလ်တွေမြန်မာနိုင်ငံမှာရှိတဲ့ကမ္မထမ်းဌာနတွေကိုအားလုံးသူတို့ကိုယ်တိုင်လေ့လာပြီးပါပြီ လေ့လာပြီးတဲ့အခါမှာဒီတတိပဌာနာတုတ်တန်ကြီးကတော့ကျမ်းဂန်ထဲမှာအခိုင်အမာကြီးပဲနောက်ပြီးတော့အပြည့်စုံကလည်းစောစောကဘုန်းကြီးပြောတဲ့အတိုင်းအစပိုင်းမှာရနိုင်တဲ့အကျိုးတရားတွေဟောတယ်အလယ်ပိုင်းမှာကျင့်စဉ်တွေဟောသွားတယ်အဆုံးပိုင်းမှာမေတ္တရားဖို့တရားတွေကိုဘယ်နှရက်ဘယ်နှလဘယ်နှနှစ်အတွင်းမှာရနိုင်ပါတယ်ဆိုတော့အခိုင်အမာပြောထားတယ်မြတ်စွာဘုရားအဲ့တော့ဒီလောက်ခိုင်မာတိကျတဲ့တရားမရှိဘူးဟိုဘုန်းကြီးတို့ယောဂီများတချို့တော့ပြောကြတာပေါ့ အကောကန့်နေနဲ့ပြောကြတာပေါ့တပည့်တော်900တောင်ရှိပြီဘာမှဖြစ်ဘူးဘာဖြစ်မှလဲကောင်းကောင်းမှမထုတ်ပဲနဲ့ဘာဖြစ်မှလဲအဲဒီတော့တပည့်တော်ဗျာတရားတွေအထုတာတပည့်တော်9လတောင်ကြာပြီဘယ်သူတော့ပဲအားပြီလဲပြန်လာလဲဒီတိုင်းမှာဒီတိုင်းပဲပေါ့ဟိုနေလဲဒီတိုင်းနေတော့ဒီတိုင်းမှာပြန်လာမှာပေါ့တကယ်စနစ်တကျစီကံတကျလိုက်နာပြီးအားထုတ်ရင်လိုက်နာသလောက်ပြောင်းလဲမှုတွေစိတ်ပိုင်းဆိုင်ရာပြောင်းလဲမှုတွေမရှိဘူးလား တရားအသိဉာဏ်လေးတွေပေါင်းမြောက်သွားတာနဲ့တပြိုင်တည်းတည်းအကုန်လုံးဟာစိတ်ပိုင်းဆိုင်ရာရောလူရဲ့အနေအတိုင်းအမှုရာရောအလုံးပြောင်းလဲမှုတွေရှိသွားပါတယ်။ဒါကြောင့်မို့အဲ့ဒီမှာကြက်ကြက်နန်းနန်းသူတို့လေ့လာပြီးတော့မှဒီသတိပဋ္ဌာန်တရားကြီးဟာအင်မတန်မှခိုင်မာတယ်တိကျတယ်။ဒါကြောင့်မို့တိကျတဲ့အတွက်ကြောင့်တဲ့သူတို့ရည်ရွယ်တာကထိုင်းနိုင်ငံကရည်ရွယ်တာကသူတို့ရဲ့ဒီကြောင်းတိုက်တွေ နိုင်ငံအနှံ့ကဘာမှာတော်တော်ပြန့်နှံ့နေပြီတဲ့ကျောင်းထောက်တွေပြန့်နှံ့နေပြီသူတို့နိုင်ငံသားတွေလည်းတော်တော်များများပြန့်နှံ့နေပြီအဲ့ဒီလိုတိကျမှန်ကန်တဲ့တရားနီလန်းကိုရပြီဆိုတာနဲ့အခုဆိုရင်ပထမနှစ်ဒုတိယနှစ်တတိယနှစ်သုံးနှစ်ရှိသွားပြီဆိုတော့ပထမနှစ်ဒီမှာမဟာစီတာနာရိတ်တံမှာအထုတ်ထားတဲ့ပုဂ္ဂိုလ်ကြီးကအခုထိုင်းနိုင်ငံမှာမရှိတော့ကဘာအရရမှာသူတို့ရဲ့ကြောင်းတိုက်တွေရှိတဲ့နေရာတွေကိုသွားပြီးတော့ဒီသတိပဋ္ဌာန်တရားတွေပြကုန်ကြပြီ။ သူတို့နိုင်ငံသူနိုင်ငံသားတွေအားလုံးဒီသတိပဋ္ဌာန်တရားတွေအထုတ်အောင်ဆိုပြီးတော့အခုဖြန့်ပြီးတော့အဲ့ဒီမှာကြွကုန်ကြပြီအဲ့တော့သူတို့ရဲ့နိုင်ငံအတွင်းမှာလည်းပဲဒီသတိပဋ္ဌာန်တရားတွေကိုတန်ဃာတိုင်းယဟန်တန်ဃာတိုင်းအမထုတ်ဘူးတာဆိုတာမရှိအောင်သူတို့လုပ်ဖို့အတွက်တကယ်စစ်မှန်တဲ့ဒီသတိပဋ္ဌာန်တရားကိုကြကြနာနာပြနေတဲ့မဟာစီသာသနာရိပ်တာကြီးကရိပ်တာကြီးမှာလာပြီးတော့နီးခံခြင်းဖြစ်ပါတယ်ဆိုတာသူတို့ကိုယ်တိုင်ဝန်ခံပြီးတော့လာနီးခံယူတာအားလုံးအပြည့်စုံနည်းတွေယူတာ ဒါကြောင့်မို့ဘုန်းကြီးကလည်းပဲဒီလိုခိုင်မာတဲ့အစဉ်လမ်းအားဖြင့်လည်းပဲအင်မတန်မှပြည့်စုံတဲ့ကြီးမားတဲ့ဒီတတိပဌာနာသုတ်တန်ကြီးကိုပဲဘုန်းကြီးတို့လက်ကင်ထားပြီးတော့ဒီနေ့ဟောကြားပေးမှာဖြစ်ပါတယ်။အဲ့တော့ဒီတတိပဌာန်တရားကြီးကိုဟောကြားခင်မဟောကြားခင်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲဒီတတိပဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးတရားတွေကိုပြပြီးတော့ကြွေးကြော်ခဲ့တယ်။ဧကယနောယံဘေခွေမေကောတတ္တနာဝိတုဒ္ဓိယ သောကပိတိဝါနသမာတိကမာယဒုက္ခဒေါမနတဏံအထင်ကမာယညာယတာတိကမာယနိဗ္ဗာနတသစ္စည်းကရိယာယယရိရန်သတ္တရောတတိပဋ္ဌာနာဘေကဝေယံတို့မြတ်ဥจิตသားတို့ဇတ္တရော၄ပါးကုန်သောယေဤမေတတိပဋ္ဌာနာဆွေမြတ်သောအမှန်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်တိတန်တိရှိကုန်၏ အယံဆွဲမြဲသောအမှတ်ရမှုတတိဆွဲမြဲမှုတတိပဋ္ဌာန်ဟုသောအကျဉ်းလန်းသည်တတဏံဘယပစ္စည်းကဗုဒ္ဓရိယတာဝကအလောင်းလုံးစုံသောတတ္တဝါအပေါင်းတို့၏ဝိတုဒ္ဓိယစိတ်ငြိခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတခုတိတော်လံတကြောင်တိတော်လံဖြစ်ပါ၏ရသော်ဘုရားကဘုရားအစရှိတဲ့အရိယာသူတော်ကောင်းအားလုံးဟာ ဒီတတိပဋ္ဌာန်လမ်းစဉ်နဲ့ပဲတရားတွေရသွားကြတယ်တရားတူရဖို့သောတပန်ဖြစ်ဖို့လေဧကယနာမေကဒီတလမ်းပဲရှိတယ်တဲ့တဂရကအနာကယဟနာဖြစ်ဖို့လည်းပဲဒီတလမ်းပဲရှိတယ်ဧကယနာမေကနှစ်လမ်းမရှိဘူးတဲ့အဲ့တော့ဒီတတိပဋ္ဌာန်တရားတွေအထုတ်ရင်မှာအဲ့မေတ္တရားဖို့တရားတွေတရားတူတရားမြတ်တွေမရသေးမိမှတောင်မှဝိသုဒ္ဓိယအထုတ်နေစေချိန်ရှုပွားနေတဲ့အချိန်မှာ စိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးဘာတွေစင်ကြယ်ခြင်းလဲလဲစိတ်ညစ်ကြေးတွေဆိုတာဘာတွေလဲဆိုတော့လောဘတွေဒေါသတွေမောဟတွေမာနတွေဒါဟာစိတ်ရဲ့အညစ်ကြေးတွေပဲအဲ့ဒီကိလေသာဆိုတဲ့ဒီအညစ်ကြေးတွေရှိနေသမျှအလုံးတ attva တွေမှာ မျက်မှောက်မှာလဲချမ်းသာမလားဆင်းရဲမလားမျက်မှောက်ဘဝမှာလည်းပဲဒီစိတ်ညစ်ကြေးတွေရှိနေသမျှဆင်းရဲနေတာ ကိုလိုချင်တာတွေကိုကိုမရပြီဆိုရင်လည်းပဲဆင်းရဲတာပဲမလိုချင်တာတွေရနေတော့လည်းဘာဖြစ်နေလဲဆင်းရဲနေတာပဲဒါကြောင့်မို့ဒီစိတ်ညစ်ကြေးကိလေသာတွေရှိနေသမျှတော့ဖြင့်မျက်မှောက်မှာလည်းပဲဒီစိတ်ဆင်းရဲတွေဖြစ်ရမှာပဲကိုဆင်းရဲတွေဖြစ်ရမှာနောင်တန္တရာဘဝတွေမှာလည်းပဲတဖန်ဘဝအသစ်တွေထက်ခါတက်ခါဖြစ်ပြီးတော့ဒီကိုဆင်းရဲစိတ်ဆင်းရဲတွေမကြုံရပေဘူးလားကြုံနေရမှာပဲ နောက်ထပ်ဘဝအတိတ်တွေရပြီဆိုရင်ခန္ဓာဘယ်နှပါးရတာလဲ၅ပါးပြစ္စုပါဒနဲ့ခန္ဓာပိဒုက္ခတဲ့ဓမ္မစကြာမှာခန္ဓာ၅ပါးရလာပြီဆိုရင်ဒုက္ခသစ္စာဘာသစ္စာလဲဒုက္ခသစ္စာပဲရမှာအဲ့တော့လူခန္ဓာမဟုတ်ဘူးနတ်ခန္ဓာရနေရင်လည်းဘာသစ္စာလဲဗြဟ္မခန္ဓာရနေရင်ရောဘာသစ္စာခန္ဓာရနေသည်မြဒုက္ခသစ္စာပဲဒါကြောင့်မို့ နောက်ထပ်ဘဝတွေအဖန်မှန်ထပ်ထပ်ဘဝတည်တည်ဖြစ်ပြီးတော့လည်းပဲဆင်းရဲဒုက္ခတွေရောက်နေကြမှာပဲအထူးသဖြင့်မိမိဟာမကောင်းမှုအကုသိုလ်တွေပြုမိသွားပြီဆိုရင် အပယ်ဆင်းရဲတွေရောမကြရောက်နိုင်ဘူးလားဟေးအပယ်ဆင်းရဲတွေကြရောက်ပြီးတော့တကယ့်ကိုဆင်းရဲဒုက္ခတွေရောက်ကြရမယ်ဒါကြောင့်ဒီကိလေသာအစရှိတဲ့စိတ်ရဲ့အငြိအကျေးတွေကင်းစင်အောင်ဘုန်းကြီးတို့ဒီတတိပဋ္ဌာန်တရားတွေ အခါအားလျော်စွာ ကြိုးစားဖို့အားထုတ်ဖို့မလိုဘူးလားဗျာအားထုတ်ဖို့လိုတယ်အခုဘုန်းကြီးတို့ယောဂီများအမေရိကန်နိုင်ငံမှာရှိကြတဲ့ပုဂ္ဂိုလ်များအချိန်အားလမှုနည်းကြပါတယ်အေးအားလမှုနည်းကြတဲ့အခါကလာကြတော့လာပြီးတော့အချိန်ပြည့်တနေ့တာလုံးအမထုတ်နိုင်တောင်မှမိမိအားလတဲ့အချိန်လေးအချိန်ပိုင်းလေးရရင်ရတဲ့အချိန်ပိုင်းလေးမှာအားထုတ်မယ်ဆိုရင်ရောမိမိအတွက်အကျိုးမရှိနိုင်ဘူးလားချိန်ပိုင်းလေးအားထုတ်ပါ ဒီလိုတရားတွေကိုသူတင်ညွန်ပြနေတဲ့ဆရာကောင်းသမားကောင်းနဲ့တွေ့မှအာထုတ်ခွင့်ရတာနော်သာသနာတော်နဲ့တွေ့ပြီးလူဖြစ်နေတယ်တကယ်တမ်းဒီတရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားရှင်ရဲ့အဆုံးအမဖြစ်တဲ့တကယ်ဓမ္မတဝနာတရားစစ်တရားမှန်တွေကိုဟောပြောနေတဲ့ပုဂ္ဂိုလ်တွေမရှိရင်ဒီတရားတွေနာကြားခွင့်ရပါမလားကျင့်ပွားခွင့်ရောရပါမလား ဒါကြောင့်မို့အခုလိုနာကြားခွင့်လေးရတဲ့အချိန်ကျင့်ပွားခွင့်လေးရတဲ့အချိန်ရတဲ့အချိန်လေးတော့ငါတော့ဖြင့်တခြားအလုပ်တွေကိုတခြားအသုံးပြုမဲ့ဒီအချိန်လေးကိုတော့ဖြင့်ငါတရားအလုပ်လုပ်ရင်းနဲ့ဒီအချိန်လေးကိုကုံကုံစီမယ်ဒီအချိန်လေးကိုတော့ဖြင့်ငါအတွက်တရားနာရင်းနဲ့ဖြတ်တန်းသွားမယ်သို့မဟုတ်တရားလေးရှုမှတ်ရင်တထိုင်ရှုမှတ်ရင်းနဲ့ဖြတ်တန်းသွားမယ်ဓမ္မမဟုတ်ဒီမှာဈဉ္ညာလျှောက်ပြီးရှုမှတ်ရင်းလေးနဲ့ဖြတ်တန်းသွားမယ်ဆိုရင်ရောကိုယ့်အတွက်အကျိုးမရှိဘူးလား ကျိုးရှိပါတယ်ရှုနိုင်တဲ့လောက်လေးကိုစင်ကြယ်သွားပါမယ်ဘုန်းကြီးတို့ယောဂီများဒီစင်ကြယ်နိုင်တဲ့တရားဆိုတာကတတိပဋ္ဌာန်တရားပဲရှိတယ်။အတရားပဲရှိပါလိမ့်မယ်။တတိပဋ္ဌာန်တရားပဲရှိမယ်ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်နီလန်းအရာဘုန်းကြီးတို့တတိပဋ္ဌာန်နီလန်းအရာပေါ့ဖြစ်ခိုက်ယုတ်တရားနံတရားတွေပေါ့ ရုပ်တရားနံတရားတွေဆိုတာဒီတိုင်းရှုနေရတာမဟုတ်သူဖြစ်ပေါ်ခိုက်ဖြစ်ပေါ်ခိုက်လေးကိုပဲဘုန်းကြီးတို့ထင်ရှားတာလေးရှုရှုသွားအဲ့ဒီဖြစ်ခိုက်ရုပ်နံတွေကိုရှုမှတ်ပြီးတော့သိသွားလို့ရှိရင်သိသွားတယ်ဆိုတာရုပ်သဘောနံသဘောတွေသိသွားဖြစ်မှုပြမှုသဘောတွေသိသွားတာသူအကြောင်းနဲ့သူအကျိုးအကြောင်းကင်းပြီးတော့အကျိုးမရှိဘူးအကျိုးဆိုတာဖြစ်ရုံမရှိဘူးသူအကြောင်းကြောင့်သူအကျိုးတွေဖြစ်နေတာပဲဆိုတဲ့အဲ့ဒီလိုအမှန်တိုင်းသိသွားတာ အဲ့လိုသိမိသိသွားတဲ့အခါကလည်းကြတော့ရှုမိတဲ့အာယုန်တိုင်းအာယုန်တိုင်းမှာအာရမဏနုတယလို့ခေါ်တယ်ဘုန်းကြီးတို့ယောဂီများစိတ်ရဲ့အညစ်အကြေးတွေမကင်းစင်ဘူးလားစိတ်ဒီကင်းစင်သွားတယ်။ဘာကြောင့်လဲဆိုတော့ကို ရှုမှတ်တဲ့အာယုန်ပေါ်မှာ तू ဟာအမှန်သိနေပြီ။ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာမရှိတော့။ဟောင်းနေဆိုရင်လည်းတင်းလာတဲ့သဘောလေးပဲသိတယ်။ဘိနေဆိုရင်လည်းပဲရော့သွားတဲ့သဘောလေးပဲသိတယ် ဟိုမှာလည်းပဲလေလေးကိုဝင်လေထွက်လေလေးရှုနေတဲ့ပုဂ္ဂိုလ်ကလည်းပဲတိုးထိသွားတဲ့သဘောလေးပဲသိတယ်။အဲ့ဒီမှာဘာမှမတင်ရှားတော့အဲ့ဒီထဲမှာဒီမှာဝင်လာတာလည်းငါပဲငါတကနှာခေါင်းကနေဝင်လာတာပဲထွက်သွားတာလည်းငါနှာခေါင်းပဲငါလေပဲဒါလိုမဟုတ်တော့ဖောင်းတာလည်းပဲငါဘက်ကြီးကဖောင်းတာပဲပိန်တာလည်းငါဘက်ကြီးကပိန်တာပဲငါဆိုတာမရှိတော့အဲ့ဒီမှာသူသိလာတာကတင်းလာတဲ့သဘောလေးပဲသိလာတယ်ရော့သွားတဲ့သဘောလေးပဲသိလာတယ် အဲ့ဒီမှာတင်းလာတဲ့သဘောလေးဟာဘုန်းကြီးတို့ဝါယောဓာတ်ပဲဘာဓာတ်ပါလိမ့်မလဲဝါယောဓာတ်ကလေးပဲရော့သွားတဲ့သဘောလေးကလည်းဘာဓာတ်ကလေးလဲဝါယောဓာတ်လေးပဲအဲ့ဒီဝါယောဓာတ်ကရုပ်တရားပဲဝါယောဓာတ်ကဘာတရားလဲအဲ့ဒီလိုတင်းလာတဲ့သဘောရော့သွားတဲ့သဘောလေးကိုသိနေတဲ့စိတ်လေးကဘာလဲနန္တရားပဲအဲ့ဒီတော့ဖောင်းတယ်လို့ရှုလိုက်ရင်လည်းဘာနဲ့ဘာတွေ့ရလဲပိန်တယ်လို့ရှုလိုက်ရင်လည်းဘာနဲ့ဘာလဲကဲဒါအမှန်သိတာလားအမှားသိတာလားအမှန်သိတော့တရားသိတာလားမတရားသိတာလား အဲ့ဒီအမှန်မြင်ပြီဆိုရင်အမှားဒိဋ္ဌိမစင်ဘူးလားတတန္တရာလို့ဆွဲလာတဲ့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားအဲ့ဒီလိုအမှန်မြင်သွားအောင်သိချာရှုရအဲ့လိုရှုသွားလို့အမှန်တိုင်းသိသွားပြီဆိုရင်ရှုမိတဲ့အာယုန်နဲ့ဆက်ပြီးတော့အာရမဏနုတ္တယလို့ခေါ်တဲ့စိတ်ရဲ့အငြိအကျေးတွေလုံးဝကင်းသွားတယ်အဲ့ဒီလိုအာရမဏနုတ္တယလို့ခေါ်တဲ့စိတ်အငြိအကျေးတွေကင်းစင်ပြီးတဲ့နောက်နောက်ဆုံးမှာဘုန်းကြီးတို့ဆက်လက်ပြီးတော့ရှုပွားအားထုတ်သွားရင်ဝိပဿနာဉာဏ်နေမဲ့ဉာဏ်နေဝိပဿနာဉာဏ်နေအစဉ်အစဉ် ရှင်းကျက်ပြည့်စုံလာတဲ့အခါကျတော့အရိယာမဉ္ဉဏ်နဲ့တန်တန်နာနုတယလို့ခေါ်တဲ့စိတ်အငြိအကျေးတွေအကုန်လုံးကင်းစင်သွားတယ်စိတ်အငြိအကျေးတွေအကုန်လုံးကင်းစင်သွားပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာစိတ်ရဲ့အငြိအကျေးတွေကင်းစင်သွားပြီဆိုရင်ယဟန္တာပုဂ္ဂိုလ်မှာကင်းတာဘယ်ပုဂ္ဂိုလ်ကင်းတာလဲကဲစိတ်ညစ်ကြေးတွေလုံးဝကင်းစင်သွားပြီဆိုရင်ဒီပုဂ္ဂိုလ်ဘာဖြစ်သွားပြီလဲယန္နာဖြစ်သွားပြီဒီတတိပဋ္ဌာန်တရားတွေအထုတ်ရင်းနဲ့ဒီလိုစိတ်ညစ်ကြေးတွေလုံးဝကင်းစင်ပြီးတော့ ကိလေသာကုန်ခံယဟန္တာပုဂ္ဂိုလ်တွေရောမဖြစ်နိုင်ဘူးလားကဲဖြစ်နိုင်တယ်ဒီတော့သတိတတိပဋ္ဌာန်တရားကြီးသေးသေးချာချာခုဘုန်းကြီးတို့ရနိုင်တဲ့ဒီမှာလည်းပဲရတဲ့ရက်ကလေး6ရက်စကန်ဘယ်နည်းစကန်လဲဟေး6ရက်စကန်လေးပဲ6ရက်တာလေးပဲဘုန်းကြီးစွမ်းနိုင်သမျှဘုန်းကြီးညံမိသမျှပေါ့ချက်ချင်းကြီးတော့ဘုန်းကြီးတို့ယောဂီများကိုအခုပဲယူတော့ဟောဒီမှာမေ့ရစီဖို့ရစီဘုန်းကြီးပေးလို့ရပါမလား ပေးလို့မရနိုင်ပါဘူးဘုန်းကြီးတို့ပေးနေတာကနီးပေးယုံပါပဲဘာပေးယုံလဲဟေးနီးပေးယုံလေးပဲမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တိုင်းနဲ့နီးပေးယုံလေးပဲအဲဘုန်းကြီးတို့လည်းပဲမြတ်စွာဘုရားဟောကြားထားတဲ့တရားနိလန်းလေးအတိုင်းပဲယောဂီများကိုချင့်ကြံအားထုတ်နည်းတွေပေးသွားမယ်အခုတတိပဋ္ဌာန်တရားရဲ့အကျိုးတရားတွေအကျိုးတရားတွေမှာနံပါတ်1ဝိတ္တုဒ္ဓိယစိတ်အညစ်အကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးဘာအကျိုးလဲလဲ ကဲစိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးဟာအခုဘုန်းကြီးပြောတဲ့အတိုင်းရှုမှတ်နေလို့ရှိရင်ပေါ့အခုဘုန်းကြီးပြောတဲ့အတိုင်းယောဂီပုဂ္ဂိုလ်ဟာရှုမှတ်နေတယ်ရှုမှတ်နေလို့ရှိရင်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးဆွဲဆွဲမြဲမြဲစိုက်ပြီးတော့ကြာနေပြီဆိုရင်လောဘဆိုတဲ့ကိလေသာတွေဝင်နိုင်သေးရဲ့လားဒေါသဆိုတဲ့ကိလေသာတွေဝင်နိုင်သေးရဲ့လားမောဟမာနဆိုတဲ့ကိလေသာတွေဝင်နိုင်သေးရဲ့လား တစ်ချက်မှတ်တာနဲ့တစ်ချက်ကိလေသာတွေမကင်းဘူးလားတစ်ချက်မှတ်ရင်တစ်ချက်ကိလေသာတွေကင်းနေတယ်နှစ်ချက်မှတ်ရင်နှစ်ချက်ကိလေသာတွေကင်းနေတယ်တမနစ်မှတ်နိုင်ရင်တမနစ်ပါကင်းသွားတယ်ကိလေသာတွေကင်းသွားတယ်တဏှာကြီးကောင်းကောင်းရှုမှတ်လို့ရှုရအာယုံပေါ်မှာတဏှာကြီးစိုက်ပြီးတော့မိနေပဲဆိုရင်တဏှာကြီးလုံးလုံးကိလေသာမကင်းဘူးလားကဲတရေလုံးလုံးကိုအားထုတ်တယ်အားထုတ်တဲ့ရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးက ထိုင်ရင်လည်းထိုင်တဲ့အာယုံပေါ်မှာရပ်ရင်လည်းရပ်တဲ့အာယုံပေါ်မှာသွားရင်လည်းသွားတဲ့အာယုံပေါ်မှာလျှောင်းရင်လည်းလျှောင်းတဲ့အာယုံပေါ်မှာအဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးဆွဲဆွဲမြဲမြဲကတ်တည်နေပြီဆိုရင်အဲ့ဒီတနေ့တရေလုံးလုံးရှုမှတ်နေပြီရှုမှတ်မှုလေးမြဲနေပြီဆိုရင်တရေလုံးကိလေသာမကင်းဘူးလားရှုမှတ်ခိုက်ရှုမှတ်ခိုက်လေးမှာဘုန်းကြီးတို့တည်ငါတည်ငါကင်းတာအရိယာမင်းနဲ့အမြဲပဲတတ်သွားနိုင်တာမဟုတ်ဘူး တည်ငါလေးတည်ငါလေးပဲရှုမှတ်ခိုင်ပြီးရှုမှတ်ခိုင်ပြီးပယ်တတ်သွားတယ်အဲ့ဒီလောက်ပယ်တတ်သွားနိုင်ရင်ကိုပဲတဏှာကြီးရှုမှတ်လို့တဏှာကြီးကိလေသာကင်းနေရင်တဏှာကြီးဆင်းရဲမငြိမ်ဘူးလားတရေလုံးရှုမှတ်လို့တရေလုံးကိလေသာကင်းနေရင်တရေလုံးဆင်းရဲမငြိမ်ဘူးလားကဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများနံပါတ်1ဒီတတိပဋ္ဌာန်တရားကိုကြိုးစားပြီးကျင့်ပွားအားထုတ်နေရင် စိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးတရားမရဘူးလား နောက်နောက်ဘဝမှာရမှာလားအခုအာထုတ်နေစေရမှာလားအေးအခုရှုမှတ်နေစေအာထုတ်နေစေမှာကိုပဲဒီတိပဋ္ဌာန်ရင်နံပါတ်1ဖြစ်တဲ့အကျိုးတရားမရနိုင်ဘူးလားကဲဒီနေ့တော့ဘုန်းကြီးတို့တဏှာကြီးပြည့်သွားပြီတဏှာကြီးပြည့်သွားတဲ့အတွက်နံပါတ်1ရနိုင်တဲ့အကျိုးတရားလေးကိုပဲဒီဆောင်ပုဒ်လေးဆိုပြီးတော့ဘုန်းကြီးတို့တရားလေးသိနေရအောင်နောက်ရက်ဒီမှာရနိုင်တဲ့အကျိုးတရားတွေဆက်ပြီးဟောအောင်နော်ကဲဆိုလိုက်စိတ်ညစ်ကြေးကိုစိတ်ညစ် ကင်းစေလိုဘယ်လန်းစဉ်ကိုလိုက်ရမယ်စိတ်ညစ်ကြေးကိုကင်းစေလိုဘယ်လန်းစဉ်ကိုလိုက်ရမယ်ဆူလိုက်ပါ စိတ်ညစ်ကြေးကိုကင်းစေလိုတတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်စိတ်ညစ်ကြေးကိုကင်းစေလိုတတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ် တတိပဋ္ဌာန်လမ်းစဉ်လိုက်ပြီးတော့ဒီတတိပဋ္ဌာန်တရားတွေလက်တွေ့ကြကြကိုယ်တိုင်အားထုတ်ရင်ကိုယ်တိုင်စိတ်ရဲ့အညစ်အကြေးတွေမကင်းစင်နိုင်ဘူးလားလက်တွေ့အားထုတ်ကြည့်ပါဘုန်းကြီးတို့ယောဂီများလက်တွေ့အားထုတ်ကြည့်ရင်လက်တွေ့ဒီစိတ်ညစ်ကြေးတွေတာစိတ်တွေသမီးစိတ်တွေစီစိတ်တွေစီးပွားစိတ်တွေယာတုစိတ်တွေဥမာအပြင်အခုမိမိမှာအလုတ်ကင်နဲ့ပတ်သက်လို့စိတ်ထဲမှာအလုတ်ကင်နဲ့ပတ်သက်လို့စိတ်ထဲစိုးရင်ပူပန်မှုတွေဖြစ်နေရင်လည်းပဲဒီသတိပဋ္ဌာန်တရားလေးအားထုတ် အားထုတ်လို့ကိုရှုမှတ်တဲ့အာယုံလေးပေါ်မှာကိုစိတ်ကလေးဆွေးမြဲစွာကတည်နေပြီဆိုရင်ဒီစိတ်ညစ်ကြေးတွေဝင်နိုင်သေးရလားဒီလိုမဟုတ်ဘူးမိမိရဲ့သားရည်သမီးရည်ကြောင့်စိတ်ညစ်ကြေးတွေစိတ်ထဲမှာတခါလဲစိတ်ပြင်းမှန်းမှုတွေဖြစ်နေတယ်စိတ်ဆင်းရဲမှုတွေဖြစ်နေတယ်ဆိုရင်ဒီအဲ့ဒီအချိန်လေးမှာအခုဘုန်းကြီးတို့ရှုမှတ်နည်းလေးအတိုင်းပဲတတိပဋ္ဌာန်တရားလေးကိုအားထုတ်ဖောင်းနာပိန်နာလေးပဲရှုရှုဝင်လေထွက်လေလေးပဲရှုရှုအဲ့ဒီကနေပြီးတော့ပေါ်ရအာယုံလေးတွေရှုရှု အဲ့လိုရှုနေရင်းနဲ့ပဲရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးဆွေးမြဲစွာကတည်နေပြီဆိုရင်ဒါစိတ်တွေသမီးစိတ်တွေစီးပွားစိတ်တွေယာရုစိတ်တွေဒီစိတ်တွေဝင်နိုင်သေးရလားကဲဒီစိတ်ညစ်ကြေးတွေအားလုံးမစင်ကြယ်နိုင်ဘူးလားတကယ်တမ်းလက်တွေ့သိကျင်ရင်လက်တွေ့အားထုတ်ကြည့်ပါလက်တွေ့အားထုတ်ကြည့်ရင်လက်တွေ့ဩတကယ်ကိုငါရဲ့စိတ်ညစ်ကြေးတွေစိတ်ပင်ပန်းမှုတွေအားလုံးကိုလွန်မြောက်ပါလားဆိုတာကိုယ်တိုင်လက်တွေ့ကြုံတွေ့ပါလိမ့်မယ်ဒါကြောင့် မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကငါဘုရားရဲ့ဒီတတိပဋ္ဌာန်တရားတော်တွေကိုကျင့်ကြံပွားများငါဘုရားညွှန်ကြားတဲ့အတိုင်းကျင့်ကြံပွားများအားထုတ်လို့ရှိရင်ဒီအကျိုးတွေရနိုင်တယ်ဆိုတာကိုဘုရားရှင်ကိုရောမြတ်ကြီးကတတိပဋ္ဌာန်သုတ်တန်ကြီးမဟောမီရှေ့ကနေပြီးတော့တရားတော်ကိုကြည်ညာတဲ့အနေကြွေးကြော်ပြီးတော့မြတ်စွာဘုရားဟောခဲ့ပါတယ်။ဤကယနောယံဘေခွေမေကောတတ္တနာဝိတုဒ္ဓိယသောကပတိဒေဝနာသမတိကမယဒုက္ခဒေါမနတာနာအထင်ကမယ ညာယတာအဓိကမယနိဗ္ဗာနတာသစ္စည်းကရိယာယယရိဒံသတ္တရောတတိပဋ္ဌာနာဘေခဝေယံတော်များဥจิตတာရုသတ္တရော၄ပါးကုန်သောယေဤမေတတိပဋ္ဌာနာဆွေမြသောအမှန်ရမှုတတိဆွေမြမှုတတိပဋ္ဌာန်ဟူသောခြင်းသည်တန်တိရှိကုန်၏အယံဆွေမြသောအမှန်ရမှုခြင်းဆွေမြမှုတတိပဋ္ဌာန်ဟူသောအကျဉ်းလန်းသည်တတနာဖျားပစ္စေကဗုဒ္ဓရိယတာဝကအလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ ဝိတုဒ္ဓိယစိတ်ညစ်ခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေကိုတခုဒီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တည်းကဲဘုန်းကြီးတို့တရားသိရန်ကုန်မြို့မှာသိတယ်လို့ပဲဘုန်းကြီးကဆူတောင်းအမျှဝေလေးချပေးမယ်ဒါလေးဆူပြီးတော့အမျှဝေရအောင်နော် ဤသို့ပြုရန်မြတ်ဘုံညာကြောင့်ချမ်းမြအေးကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝ ကျင်လေရလေဒုက္ခဗိဒံရှမအပေါင်းမကောင်းဟုသမျှမတွေ့ရပေမကောင်းဟုသမျှမကြားရပေတပ္ပဣစ္ဆာမင်္ဂလာကို ရွေကတာရဟိရစေတော်ယနေ့ယခုပြုပြုသမျှမြတ်ဘာကကိုယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတာယနေ့ရှင်မင်းဝန်ဆရာတော်ဖျားရဲ့ 6ရက်တာတရားစခန်းကြီးတတိပဋ္ဌာန်တရားစခန်းကြီးအချင်းပြည့်တရားစခန်းကြီးဖြစ်မြောက်အောင်ယနေ့ဒေါက်တာဦးမောင်မောင်တို့ဒေါ်မေယူတို့သမီးလေးမချုသင်မောင်တို့မိသားစုများရဲ့ဆောင်ရွက်ကြရတဲ့ဒီမှာဝေယဝဆကုသိုလ်တွေတရားပွဲကြီးဖြစ်မြောက်တရားအထုမဲ့ပုဂ္ဂိုလ်တွေချမ်းချမ်းသာသာနဲ့တရားဘာဝနာတွေပွားများအထုနိုင်အောင်စာရည်တောက်ရည်တွေလည်းပဲဘာမှ ကြောက်ကြမဲ့စားတောက်ပြီးတော့အာလုံးတရားဘာဝနာတွေတတိပဋ္ဌာန်တရားတွေကို ကျင့်ကြံပွားများအထုနိုင်ဖို့အတွက်ဝေယဝဆာရီလိုအားဒါနာရီကုသိုလ်ဒါနာရီဒီဒါနာရီနောက်ပြီးတော့နာနဲ့အာယုန်တဲ့အချိန်ကာလကဒေါ်တန်တန်တွင်ကုပိကုပိတာတဲ့မယမင်းမိသားစုများကလည်းပဲသမီးလေးရဲ့9နှစ်ပြည့်ဝိဇာတမွေးနေ့မင်္ဂလာအကြောင်းပြုပြီးတော့အခုတတိပဌာဝိပဿနာဘာဝနာတရားတွေပွားများအထုနေကြတဲ့ယောဂီသူတော်စင်နေစက်ကလူတန်းညာနေနေသွမ်းမှလည်းပဲဘုန်းကြီးတို့ရန်ကုန်မြို့မှာ ခိတ္တရောက်ရှိပြီးတော့နေကြတယ်ဘုန်းကြီးရဟန်းမကြီးဒုက္ခဆန်းဝင်းမိသားစုများမှလည်းပဲယောဂီတော်စင်များကိုနေစွမ်းနေမုံမြတ်လာစွာသောစွမ်းကဲပွဲဘောစဉ်ချူချင်းရတာဒီဆက်ကလူတန်းညအခုညနေပိုင်းမှလည်းပဲအလုံးလာလာသမျှတရားနာပရိသတ်များကိုပင်မမှုမရှိအောင်မိမိတို့လုပ်ငန်းခွင်ကနေရောက်အောင်လာခဲ့ကြတာဖြစ်တဲ့အတွက်ကြောင့်မို့ဒီရောက်တဲ့ခါမှာချမ်းချမ်းသာသာ ဆာလောင်မုတ်သိနေရင်လည်းပဲတရားနာလို့အာယုံမရောက်ပါဘူးဒါမြတ်စွာဘုရားကိုယ်တိုင်ဟောခဲ့တာပါအဲ့တော့ဆာလောင်မုတ်သိနေရင်လည်းပဲတရားကိုအာယုံမဆိုင်နိုင်ပါဆိုလို့ဒီမှာအာဟာရဒါနအနေအချင်းလူဒန်းရတဲ့ကုသိုလ်ရှင်နေညနေပိုင်းမှာအဲ့ဒီလူဒန်းရတဲ့ကုသိုလ်အစုစုတွေကိုယနေ့ယခုပြုပြုသမျှမြတ်ပါကကိုဆိုတာဒီထဲမှာအားလုံးကျုံဝင်သွားတယ်နော်ကဲဆိုအောင်ယနေ့ယခုယနေ့ယခုပြုပြုသမျှပြု မြတ်ဘာကကိုမိဘဆရာမျိုးသဟာနှင့်ကိုမှစောင့်ကြံကိုဆောင်နကံအရင်စ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြ ဝေနေယတို့ရကြပါစေတေငါဝေသည်ညာထွေတာတို့ခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လော သာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လော သာဓုသာဓုသာဓုအာလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးအတွန်းရှိခိုင်မြဲတည်တံ့ပြန်ပွားအောင် သာသနာပြုလုပ်ငန်းတွေကိုဆက်လက်ပြီးတော့ကြိုးစားဆောင်ရွက်နိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။